ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးပေါ်တွင်15ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော ခြိတိုင်းနှင့်ကြိုးခွေးနှင့်လည်းပတ်တရားတော်ဒီတရားဒီတရားတွေကမြန်လို့သူပြောတာမှန်လဲမှန်လို့သူပြောတာပဲသို့တော့ကိုယ်ကညာထဲမှာ မထင်လာဘူးမထင်လာပေမဲ့လည်းဒီဥစ္စာ ဖြည်းဖြည်းတော့လည်းထင်လာမှာပဲမထင်လာလို့မယုံမဲမနေလိုက်ပါနဲ့လို့သတိပေးလိုက်မှန်ပါပါမယုံမဲနေလို့ရှိရင်ဘုရားကိုဆွဆွဲရရောက်သွားမှန်ပါပါဗျာအဲ့ဒါကြောင့်ဓမ္မတို့ဒီကိုကမွေးစားပေါက်ကလေးလေးနဲ့တူးတယ်ဘုရားသခင်ကိုရမကြီးကလူလာမြောက်ပြီးတဲ့ကာလလောကကြီးလည်းမှာအလုံးစုံဖော်ပြရသေးတဲ့ပုဂ္ဂိုလ်ကြီးနဲ့တူးနေတယ်ဟုတ် အဲ့တော့မဝိဇ္ဇပုဂ္ဂလေကဘာမှမသိတဲ့ပုဂ္ဂိုလ်ကလူပုံလည်းမဖော်ဝေယအကုန်သိပြီးသားပုဂ္ဂိုလ်ပြောတာကိုမယုံဘူးဆိုလို့ရှိရင်ဖြင့်ဟောသူမွေးစားပုဂ္ဂလေမသိချာသေးလို့သာမှတ်ရမှန်ပါဗျာလူပုံလည်းမဟာတက်ကလေးလေးငါကျလည်းလည်းပဲပဲကလည်းရှိပြီးသားကပြောတဲ့စကားဆိုတာတော့ဖြင့်မွေးစားပုဂ္ဂလေတဲ့အမြင်ကျရာသိတာမှန်တယ်ဆိုတဲ့ဥစ္စာကိုလည်းဆုံးဖြတ်ချက်ကျွတ်ကချမှန်ပါဗျာ ဒီမှာလည်းသင်ခြင်းနဲ့ကဘာသင်ကာလပါလုံးပါရမီတွေဖြည့်ရှိလို့ရတဲ့သဗ္ဗိတဉာဏ်တော်ကြီးနဲ့လုံးစုံကုန်သိတဲ့ပုဂ္ဂိုလ်ကြီးကဒဂရမတွေဟောပြောနေတဲ့ဥစ္စာကိုဒဂရမတွေကကိုဉာဏ်နဲ့မထင်လာတာနဲ့မယုံဘူးလို့မရှိလိုက်ပါနဲ့ရှိလိုက်ရင်ဘုရားဆွဆွဲရရောက်ပါလိမ့်မယ်။ဒါကြောင့်ဘုန်းကြီးတို့ဒကာဓမ္မတွေကကိုမသိပဲမဲ့ဒီတိုင်းပဲမှတ်ပြီးတဲ့ကာလထားပြီးနောက်ညာနဲ့ မမြင်မြောင်ကြည့်မယ်ဆိုလို့ရှိရင် အမှန်သိလာပါလိမ့်မယ်မှန်ပါပါဗျာဒါကအလုံးနဲ့ကြည့်မှဥက္ကမောင်ရမှာဘူးမှန်ပါပါဗျာကိုင်းဒါဖြင့်ဒကာရမတွေသံဃာကိုယနေ့ဆက်ပြီးဒီကလာပြဒကာရမတွေနောက်ကရောယခုရောရှေ့ကမဉ္ဇဏ်ဘုံညာအထုတ်လို့မရသေးခင်ရောတပည့်တော်တဏ္ဍာဘာတွေဖြစ်နေပါသလိမ့်မလဲလို့မေးတော့ အာရုံကဓမ္မတွေမှတ်ပါဒုက္ခသစ္စာနဲ့သမုဒိယသစ္စာနဲ့ဒုက္ခသစ္စာကြီးဖြစ်နေတယ်လို့တောက်လျှောက်ဖြစ်နေတယ်လို့မှတ်လိုက်ပြီတော့မှန်ပါပါဘာသစ္စာတွေဖြစ်နေဒုက္ခသစ္စာဖြစ်နေတာဒါတွေကလည်းနေတာပဲမှန်ပါတခုသောသမုဒိယတခုသောဒုက္ခသစ္စာပြီးရင်တခုသောသမုဒိယသစ္စာအဲဒီသမုဒိယသစ္စာပြီးရင်ဒုက္ခသစ္စာ ဒီလိုပဲနဲ့ပြိတ္တကာရနေတော့အိုးတို့တန်မြရင်ဘယ်လိုများနေခဲ့ရပါလိမ့်မလို့လို့မေးတော့ဥက္ကမောင်ဖြေထွက်သွားပြီမှန်ပါပါဗျာသမုဒိယနဲ့ဒုက္ခလဲနေပါတယ်ဘုရားလို့ပဲထွက်ကြတော့တန်မြာဘယ်လိုနေခဲ့ကြပါလိမ့်သမုဒိယနဲ့ဒုက္ခနဲ့ပဲလဲနေရတယ်သမုဒိယကလည်းအမိုက်သစ္စာဒုက္ခကလည်းဆင်းရဲသစ္စာသမုဒိယကမိုင်မဲတဲ့သစ္ ဒုက္ခသစ္စာကဆင်းရဲတဲ့သစ္စာမိုင်ငဲမှုနဲ့ဆင်းရဲမှုကြီးလှည့်နေတယ်လို့မှတ်တာဘယ်လိုမှတ်ကြမလဲမိုင်ငဲမှုနဲ့ဆင်းရဲမှုနဲ့အဲနောက်တုန်းကလည်းမိုင်ငဲမှုနဲ့ဆင်းရဲမှုနဲ့ပဲလှည့်နေတယ်အခုလည်းမညာခေါ်ညာမရသေးရင်တပည့်တို့ဗာများဖြစ်နေပါလိမ့်မလို့မေးရင်မနဲ့ပြောကြမိုင်ငဲမှုနဲ့ဆင်းရဲမှုနဲ့နေပါပါဗျာဒါပဲလှည့်နေမှာပဲဆိုတော့ဩ ဒီတခါဆရာကောင်းသမားကောင်းနဲ့တွေ့လို့ဇက်သိရင်သိရပြီတော့မသိရင်ဖြင့်ဒီနှစ်ခုပဲလှည့်နေတော့မယ်ဆိုတော့ဥဝသေးချာမှတ်ပြီတော့သိကြပါဗျာရှင်းကြရှင်းပါဗျာ gain ဒါဖြင့်သံ္ဍရာဆိုတာဒကာရမတို့ဘာပါလိမ့်မလဲဆိုတာသိကြကြပါလားသိကြပါဗျာဘာရင်းနဲ့လှည့်ပါမိုင်မဲမှုနဲ့ဆင်းရဲမှုနဲ့ပါဗျာအဲမိုင်မဲမှုဆိုတာသမုဒိယသစ္စာဆင်းရဲမှုဆိုတာကဒုက္ခသစ္စာဒီနှစ်ခုသာလှည့်နေတယ်လို့ မှတ်ကြစမ်းပါမှန်ပါဗျာအကယ်၍ဒီနှစ်ခုမှတပါးသစ္စာ၄ပါးရှိတဲ့အ ਨੇ ကနှစ်ပါးနဲ့လှည့်နေရတယ်လို့ဥပါဒံတို့မှားရလိမ့်မယ်မှန်ပါဗျာဘယ်လိုမှတ်ကြနှစ်ပါးကလည်းဝိဝတ္တသစ္စာလည်းမဟုတ်ဘူးဝိသစ္စာနှစ်ပါးလည်းလှည့်နေတယ်မှန်ပါဗျာဘယ်လိုမှတ်ကြဝိသစ္စာနှစ်ပါးလည်းဝိသစ္စာနှစ်ပါးလည်းသမှုရိယာနဲ့ဒုက္ခကြီးလှည့်မှန်ပါ ။ဓမ္မတို့ဒါဖြင့်ကျွတ်တို့မှာဝတ်ကောင်တက်တဲ့ကြီးဖြစ်နေတာဗော။မှန်ပါပါ။ဝတ်သစ္စာနှစ်ပါးလည်းလဲနေတယ်ဆိုတော့ဥက္ကမောရေဝတ်ကောင်တက်တဲ့ပဲ။မှန်ပါပါဗျာ။ကိုကကျင့်တ်ပြီ။ကျင့်တ်ပါဗျာ။အဲ့ဒါကြောင့်ဓမ္မတို့သေးသေးချာချာပဲရှင်းပြီးဒီကလာဖြစ်စဉ်နဲ့တကွာပဲတဲ့ဓမ္မတွေရှင်းလင်းပြီးပြတော့မှာဩတို့ဒီကားလို့ရှင် ယခုလည်းဘယ်လိုနေရပါလိမ့်နောက်ကလည်းဘယ်လိုနေရပါလိမ့်မလဲလို့တွေးလိုက်တဲ့အခါကျတော့ဒုက္ခသမှုတွေကလှည့်နေတာပဲရှိပါတယ်လို့ဖြေဦးမယ်မှန်ပါဗျာဘယ်လိုမှတ်ကြမလဲဒုက္ခသမှုတွေကလှည့်နေတာပါဒုက္ခကဆင်းရဲတာသမှုတွေကမိုက်မဲတာမှန်ပါဆင်းရဲတာရဲ့မိုက်မဲတာရဲ့လှည့်နေတယ်ဆိုတဲ့ကွာမိုက်မဲမှုပြီးဆင်းရဲမှုဆင်းရဲမှုပြီးထပ်ပြီးမိုက်မဲလိုက်မိုက်မဲလိုက်ပြန်လို့ဆင်းရဲလိုက်ပြန်မှန်ပါတယ်ဥက္ကမောဘာရှိသေးလဲမှန်ပါပါရှိပါ အကောင်းရညှက်သေးညှက်ပါဘူးဗျာအဲ့ဒါဓမ္မတို့ဘုရားကအသိဉာဏ်နဲ့ပြောပြန်တော့တို့ကဖြင့်တခါတလေတို့ဟာဆင်းရဲမိုင်မဲမှု မရှိပါဘူးတခါတလေဆင်းရဲမှုမရှိပါဘူးဒီလိုမထင်လိုက်နဲ့အဲ့ဒါဘုရားဆွဆွဲတာမှန်ပါပါဗျာမိုင်မဲမှုလည်းရှိနေတာပဲမှန်ပါဗျာဥပဒနာမရှိတဲ့အချိန်ကျတော့ဥက္ကမောင်တို့အဝိဇ္ဇာရှိနေတော့မိုင်မဲမှုရှိနေတာမှန်ပါပါဗျာ ဘယ်လိုပဲစားတော့ကောင်းတယ်မကောင်းတဲ့စိတ်ကလေးဖြစ်ပျက်ကိုမမြင်ရှင်းမှုလည်းရှိနေတာကိုရှင်းမှုသူမသိလို့ပေါ့ဗျာမှန်ပါပါဒါဖြင့်ဒကာရမတို့ကဝိဇ္ဇဘောက်ကလေးနဲ့သူတဲ့ဖရာက50ကျော်ပညာတတ်ကကိုရောကြီးကပြောတာကိုခင်ဗျားတို့ကအိုးတို့လည်းမိုက်မမ်းမှုလည်းမရှိတဲ့အခါမရှိပါဘူးရှင်းမှုလည်းမရှိတဲ့အခါမရှိပါဘူးလို့မအောင်မေ့ပါနဲ့မှန်ပါပါမိုက်မမ်းမှုနဲ့ရှင်းမှုပဲလှည့်နေတယ် ရှင်းလားရှင်းပါဗျာတန်လျာဘယ်လိုနေခဲ့ရပါလိမ့်မိုင်မဲမှုနဲ့ရှင်းရမှုပဲလဲ့နေရတယ်လို့ဆိုရဲဩဘယ်တော့မှချမ်းသာတဲ့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့မညံဘဲခကလာမှာအနံ့သက်မှာလည်းမတွေ့ဘူးပါကလားဆိုရတော့မယ်မှန်ပါပါချမ်းသာမှုနိဗ္ဗာန်ရောက်ကြောင်းမညံဘဲခကလာမှာအနံ့သက်တောင်းမှမကြဘူးမတွေ့ဘူးပါကလားဆိုတာပေါ်လာပေါ်လာပါ ပေါ်သေးဘူးလားပေါ်ပါဘူး။ဒါရင်တော့ဖြင့်ဃာရမတို့တသံတရားလုံးနေခဲ့ရတဲ့ကိုကြီးဖြစ်ထွေကဖြင့်ဖြင့်သိလောက်ပါပြီ။မှန်ပါဗျာ။ပါရင်များလှဲ့နေ။မှန်ပါဗျာ။ဆင်းရဲမှုလှဲ့နေပါဗျာ။မိုက်မဲမှုရယ်ဆင်းရဲမှုရယ်ဒါပဲလှဲ့နေတယ်ဆိုတော့မိုက်တာရယ်ဆင်းရဲတာရယ်ဆိုတော့ ဒကာဓမ္မတို့ဘယ်မှအကောင်းကြားညှက်သေးရဲ့မညှက်ပါဘူးအကောင်းကိုကြားမညှက်ဖဲနဲ့ဒကာဓမ္မတို့အဆိုးကြီးသွားနေတယ်ဆိုတဲ့ဥစ္စာဖြင့်သိကြလိုက်တာသိကြပါဘူးမသိကြဘူးလားသိကြပါဘူးဒါဥက္ကမောင်တို့နောက်တုန်းကတပည့်တွေတော့တရားဖြစ်ခဲ့လေလားပြမဖြစ်ဦးအဲ့ဒါဖြစ်တယ်မဖြစ်တာကတော့ဘုရားကလည်းမဖြစ်ဘူးတော့မရှိဘူးဆိုလို့သိကြပါရဲ့သို့တော်လည်းပရမတ်နယ်ကနေပြီးစဉ်းစားကြဆိုတော့ပုဂ္ဂိုလ်နယ်ကနေတော့မစဉ်းစားနဲ့ ဓမ္မနေကနေစဉ်းစားလိုက်တော့မိုင်မဲမှုနဲ့ဆင်းရဲမှုပဲလဲနေတယ်မှန်ပါပါဗျာတဘောကြကြပါလားဗျာဘာရင်းနဲ့လဲနေရမိုင်မဲမှုနဲ့ဆင်းရဲမှုပဲလဲနေပါဗျာအဲရှေ့လဲဆရာသမားစကားလည်းနားမထောင်ကြဘုရားဟောတာကိုလည်းမလိုက်နားကြဘူးဆိုရင်လည်းဘာရင်းနဲ့လှဲ့ကြအောင်မယ်မိုင်မဲမှုနဲ့ဆင်းရဲမှုမိုင်မဲမှုနဲ့ဆင်းရဲမှုပဲလှဲ့နေမယ်ဆိုတော့ဩတို့ဒီကားလို့ဆင်အစဆုံးမရှိလောက်အောင်ပဲ င်းရဲအစအဆုံးမရှိလာဘူးမိုက်တင်းနဲ့လှကြည့်လားဆိုတာကိုယ့်ပေါ်မှာကိုယ်အပြစ်တင်ကြပြီတော့မှန်ပါဗျာပေါ်ကြပြီနော်မှန်ပါဗျာကိုင်းတာဟုတ်မဟုတ်ကိုစဉ်းစားကြစို့ဥက္ကမောဟုတ်မဟုတ်စဉ်းစားရမှန်ပါပါဗျာကဲဒါဖြင့်ဒကာဓမ္မတို့ပြိဿသမုပ္ပါမှာအဝိဇ္ဇာကစမှန်ပါဗျာဟောမိုင်မဲမှုကစမှန်ပါဗျာဝိဇ္ဇာဆိုတာမိုင်မဲမှုလားမှန်ပါဗျာ ခုကမာရေးဘယ်ကစရဝိဇ္ဇာစပါဗျာဝိဇ္ဇာကိုမြန်မာလိုပြန်လိုက်တော့မှန်ပါဗျာဂိုင်းဒကာဓမ္မတို့မိုင်မှန်မှုကစပြန်ကဲဝိဇ္ဇာက အကြောင်းဖြစ်နေတာသင်္ခါရကအကျိုးမနေဘူးလားအကျိုးပါဗျာသင်္ခါရအကျိုးဆိုတဲ့ဥစ္စာတော့ဒကာဓမ္မတော့အကျိုးဆိုတာဒီဖြစ်ပြီးပြတဲ့အကျိုးတရားဆိုတာဥပါဒံသိပြီးသားမှန်ပါဗျာသင်္ခါရဆိုတာစေတနာမဟုတ်လားဗျာမှန်ပါဗျာအင်းသူဖြစ်ပြဒုက္ခသစ္စာမဟုတ်လားမှန်ပါဗျာဒါပြန်အဝိဇ္ဇာကသမုဒိယသစ္စာသင်္ခါရကဒုက္ခသစ္စာ ကဲတော်ရင်ပြောင်းကြနာမည်ပေးကြစို့မိုင်မဲမှုကအစာဆင်းရဲမှုအဆိုးမှန်ပါဗျာလာပြန်တာပဲမိုင်မဲမှုဆင်းရဲမှုဟုတ်သားပဲတကယ်ဓမ္မတော့အဝိဇ္ဇာကမိုင်မဲမှုသင်္ခါရကဖြစ်ပျက်ဆိုတဲ့စေနာသင်္ခါရဖြစ်သောကြောင့်သူသည်ဒုက္ခသစ္စာပဲမဟုတ်လားမှန်ပါဗျာဒါဖြင့်မိုင်မဲမှုပြီးတော့ပါလာတယ်ဆင်းရဲမှုပါဗျာဒီကမှာကျဉ်း납ပါလားကျဉ်း납ပါဗျာမိုင်မဲမှုနဲ့ဆင်းရဲမှုလဲနဲ့တခါ အဝိဇ္ဇာကချုပ်သွားတော့သင်္ခါရကခေါင်းဆောင်ဖြစ်ပြီးသင်္ခါရဖြစ်เสียဝိညာဏဆိုပြီးကျတော့လူဝိညာဏဝိညာဉ်တွေပေါ်လာလူခန္ဓာနဲ့ခန္ဓာပေါ်တယ်ဆိုကြပါတော့အဲ့တော့သင်္ခါရရှိဟုသောသင်္ခါရကအကြောင်းတရားဖြစ်ပြန်ရောမှန်ပါတယ်အကြောင်းသမှုရိယာမဖြစ်ဘူးလားဖြစ်ပါဘူးအဲဝိညာဉ်ကဒုက္ခသစ္စာဆင်းရဲမှုမဖြစ်ဘူးဖြစ်ပါဘူးကဲတခါသွားပါအောင်ပုံညာဝိသင်္ခါရအပုံညာဝိသင်္ခါရကလည်းဥက္ကမောင်မိုက်မဲမှုပဲမှန်ပါပါ တပည့်ကြအဲသူ့ကြောင့်ပေါ်တဲ့ဝိညာဉ်ပရိသေတွေကရောဖြစ်ရပါဘူးကဲဒကာဓမ္မတို့သိကြကြပါအခုဘယ်ကစရနေပြန်နော်မိုင်မဲမှုကစပါမိုင်မဲမှုကစပြန်တယ်အခုအကျိုးပေါ်နေတာကဘာပါလိမ့်သိရပါဘူးကဲဒကာဓမ္မတို့မသိတဲ့ကုသိုလ်အကုသိုလ်ကြောင့် ပြိတိဝိညာဉ်ကြီးရနေတယ်ဥက္ကမောင်ရမှန်ပါပါဇာတိပိဒုက္ခသစ္စာကြီးရနေတယ်မှန်ပါပါအဲ့တော့ဒါဘုရုကြောင့်တော့လို့ဆိုတော့မသိမိုင်မှမှုကြောင့်ပဲဆိုရမှာမှန်ပါပါမသိမိုင်မှမှုအသမှုရိယသစ္စာမှန်ပါပါရှင်းမလားရှင်းပါပါအခုဝိညာဉ်ကဘာတော့ဒုက္ခသစ္စာပါဘိုင်းဒကာဓမ္မတို့တန်လျာဘယ်လိုများနေခဲ့ရတယ်ဆိုတော့ပေါ်ပါပြီပေါ်ပါပါအင်းဘယ်လိုများပေါ်ပါလိမ့်မိုင်မိုင်ဆရာမှုပဲခင်ဗျားတို့ကဒီထက်က မထွက်ခြင်းဘုန်းကြီးတိုက်တွန်းတာနဲ့ဘုရားဟောတာကိုမလုပ်ဖဲနေုံပဲရှိတယ်ခင်ဗျားတို့ဖြစ်စဉ်ကဖြင့်မိုက်မဲမှုတလဲချင်းရမှုတလဲမိုက်မဲမှုတလဲအကောင်းကိုပါသေးရလားမလေးတရားဓမ္မတို့ဒါအခုဒီနေ့ဟောလို့ဒီနေ့သိတာနော်ကိုယ်လိုတိုင်းဆိုရင်စာတော့လျှောက်ဖတ်မှာပဲကိုယ်တန်တန်ဒီလိုဖြစ်နေတယ်လို့ယူမှာမဟုတ်ပါဘူးမှန်ပါပါသဘောပါလားဒါဘာလို့များလှည့်နေကြလဲမှန်ပါပါ ဂိုင်းတခါတခါဒီမိုင်မဲမှုလေးချုပ်သွားတာဆင်းရဲမှုလေးကြမ်းနေပြန်ရောဆင်းရဲဝိညာဏပြည့်စရာဆိုပြီးသူအကြောင်းဖြစ်ပြန်ရောဝိညာဏပြည့်စရာနာရူပံဆိုတော့မပေါ်ဘူးလားပေါ်ပါဘူးအဲဒါဖြင့်ဒကာဓမ္မတို့ဝိညာဉ်ကအကြောင်းသမှုတွေကဖြစ်ပြန်ရောမိုင်မဲခုဟမ်ဝိညာဉ်ကအကြောင်းသမှုတွေကမဖြစ်ဘူးလားဖြစ်ပါဘူးအဲနာယုတ်ကဆင်းရဲတဲ့ဒုက္ခသစ္စာလာမဖြစ်လာဘူးဖြစ်ပါဘူးဒါဖြင့်ဘာရောက်ပြန်တုံးမေးပြန်တော့လဲ ဒါပဲရှိတာဒါကသမုဒိယသစ္စာကိုဗျသမုဒိယအကြောင်းသမုဒိယဆိုသိရပါသူကလည်းဒီဒုက္ခဖြစ်နေတာပဲရှင်းရဒါပြန်ဗာရင်းများလှဲ့နေပြန်နောက်ကလည်းဒီလိုပဲနော်အခုရောဒီလိုပါဗျာဘုကမောင်ဒီဇမသိရင်ဖြင့်ကျွတ်တော်ဟာဖြင့်မိုက်လက်စားလည်းမတတ်ဆင်းရဲစားလည်းမသိမှန်ပါပါဗျာမိုက်လက်စားလည်းမတတ်ဆင်းရဲစားလည်းမသိမှန်ပါ ကောင်းနိုင်ကြရေးမြင်သေးရလားမမြင်ပါဘူးဗျာမိုက်လဲစားလဲမသိပါဘူးဗျာအဲဆင်းရဲလဲစားလဲမသိပါဘူးဗျာကဲဒါဖြင့်ဥက္ကမောင်ကျွတ်တို့ခမရတဲ့ဖြစ်စဉ်ကဖြင့်ကြံမဲ့လူယူမဲ့လူမှမလာလို့ရှိရင်ဖြင့်သွားဖို့မှန်ပါပါဘုရားဒါဆိုရင်မှန်ပါပါ သဘောပါကြမှန်ပါပါကဲဝိညာဉ်ချုပ်သွားတာနာယုတ်ကကျမ်းနေတော့နာယုတ်ကအကြောင်းမနေဘူးလားမှန်ပါပါနာယုတ်ကနေသလာယနာဆိုပြီးမလားဘူးလားမှန်ပါပါကဲနာယုတ်ကြောင့်သလာယနာဖြစ်တာကမသေးကြဘူးလားသိပါပါအဲဒါပြန်မိုင်မဲမှုကြောင့်ဘာဖြစ်ပြန်လဲမဖြစ်ပါဘူးအကြောင်းအကြောင်းသမှုတွေအကြောင်းကျိုးဒုက္ခလာပြန်တာဟုတ်လားကဲဒါဖြင့်အာလုံးတရားနာရတဲ့ဓမ္မတွေရပိသပ္ပလေးလည်းဖြစ်ပါတယ် အကြောင်းကျိုးဆရာခွန်ကြီးကလည်းရှင်းဆက်ဆက်ပြီးတခုမရှိရင်လည်းတခုမဖြစ်တယ်လို့သိကြရတယ်နော်အဲ့တော့တခုကအကြောင်းတခုကကျိုးဆိုတော့လည်းညံ့ဖို့မလိုပါဘူးတန်ရုပ်ပါဠိတော်ဒီတိုင်းလာပါတယ်ပဋိတံမိရာမက်ဘာလဲဒီတိုင်းလာပါတယ်ခင်ဗျားတို့ရတာပြိဿသမုပ္ပါမလို့ရှေ့ဟာအကြောင်းနောက်ဟာကျိုးဆိုတာဥက္ကမောင်သိကြပါတယ်သိကြပါတယ်ဗျာအဲ့တော့ကိုဘာတွေလဲနေတယ်ဆိုတာဖြင့်အကြောင်းပိုင်မဲမှုနဲ့အကျိုးဆင်းရဲမှုမှန်ပါပါအကြောင်းပိုင်မဲမှုနဲ့အကျိုးဆင်းရဲမှုဒါပဲလှဲ့နေ ဩတို့သံဃာမှာလူမင်းနာမြန်ဗြဟ္မာမင်းများဖြစ်ခဲ့လေသလားလို့ဆိုတော့အိုးဒါကတော့ဖြစ်ချင်းဖြစ်မဖြစ်ချင်းနေမဖြစ်ဘူးလို့လည်းမဆိုပါဘူးစင်စစ်အမှန်စင်စစ်ပုဂ္ဂိုလ်သတ္တဝါဆိုင်းဘုတ်ကတော့မျိုးမျိုးဆွဲမှာပဲတဲ့အတွင်းဖြစ်စဉ်ကတော့ဒီမိုင်မဲမှုနဲ့ရှင်းမှုပဲလဲနေတာမှန်ပါပါပြင်ဘက်ဆိုင်းဘုတ်ကတော့မျိုးမျိုးပြောင်းမှာဗျာ နတ်လို့လည်းပြောင်းရင်ပြောင်းတယ်ပြန်မာလို့လည်းပြောင်းမယ်ပြောင်းရတယ်အတွင်းကတော့ဒါပြောင်းရတယ်မပြောင်းပါဘူးအတွင်းကတော့ပါပါလိမ့်မိုင်မဲဘူးကဲဒါဖြင့်ဒကာရမတို့အတွင်းခန္ဓာကမှအရှိကိုဗျမှန်ပါဗျအတွင်းပရိစ္ဆာသမုပ္ပါကမှဥပါဒင်အစစ်မဟုတ်လားဗျမှန်ပါဗျပြင်မကကဆိုင်ဖို့သဘောမဟုတ်လားဒါတော့ဆိုင်ဖို့မှန်ရမှာလားအတွင်းသားမှန်ရမှာလားအတွင်းသားမှန်ပါ အဲတွန်းသားမှန်ယူတော့မှဘုန်းကြီးတို့ဓမ္မတွေရပြီးသားပါဠိစဉ်းစားလိုက်တော့မှနာဝိညာဏမရူပဖြစ်เสียသလာယနာဆိုတော့နာယုတ်ကြောင့်သလာယနာဖြစ်တော့နာယုတ်ကမိုင်မဲမှုကြောင့်သလာယနာဆိုတဲ့ဒုက္ခသစ္စာဆင်းရဲမှုလာဖြစ်တာပဲမှန်ပါပါနာယုတ်ကအကြောင်းဥက္ကမောင်ရမှန်ပါပါအဲသလာယနာကအကျိုးပါပဲအဲအကြောင်းရှိပါနဲ့အကျိုးဖြစ်ပါမလားဖြစ်ပါပါဒါဖြင့်အကြောင်းမိုင်မဲမှုကြောင့်အကျိုးဆင်းရဲမှု မလာဘူးလားလာပါဘူးဒါဖြင့်ကျွတ်တို့တန်ត្រာထဲမှာဘယ်လိုများနေကြရတယ်ဆိုဗာရီများလှည့်ပတ်နေပါလိမ့်မလို့မေးလိုက်ရင်အဖြေထွက်ပါပြီထွက်ပါဘူးဘယ်လိုများထွက်ကြပါလဲမိုင်းတော့ဝင်လို့ရအောင်ကျိုးစင်းရမှုရပါဗျာဒါဘလို့ကြောင်ရနေမှာတော့မင်းဒါကြီးလှည့်နေမှာသူကမှန်ပါပါတရားဓမ္မတို့ဗာရီများလှည့်နေမယ်ထင်ကြလားဒါကြီးမဖြစ်သေးဘူးမိုင်းမမှုဆင်းရဲမှုလှည့်နေတော့မိုက်လိုက်ဆင်းရဲလိုက်ဆင်းရဲပြီဆင်းရဲလဲစား မဆင်းရတဲ့အကျိုးဆက်ကလေးကုံမြန်ပြန်မိုက်လိုက်မှန်ပါပါဘိုင်းဒါဖြင့်စဉ်းစားကြည့်တာဗောဗျဒါကအတွင်းလေပုံ ပြန်လေပုံကို ပြောလိုက်တဲ့ခင်ဗျားတို့ကလူဘဝရအောင်ဆုတောင်းတဲ့တဏှာကြောင့်လူဘဝမရဘူးလေရပါဘူးအဲလူဘဝတဏှာကမိုက်မဲဟုရတဲ့ခန္ဓာကြီးကဘာသစ္စာရဟောဆင်းမှုကြီးရတယ်မှန်ပါပါဆင်းမှုကြီးတဲ့ကတည်းကဒါလေးမကျေနပ်တာနဲ့ဥပါဒင်တို့ ဒီထက်လူပိနတ်ပြည်ဆူတောင်းတဲ့တဏှာဆိုတဲ့မိုင်မဲမှုကလာပြန်လာပါနောက်ကြတော့သေလေးရမှန်းတဲ့လူခန္ဓာနတ်ခန္ဓာဆိုတဲ့ဆင်းရဲမှုပေါ့ဟုတ်ပါပါအဲ့ဒါကလည်းပေါ်ပေါ်ထွန်းထွန်းလဲမှန်ပါပါဥက္ကမဒါဘာတော့ပေါ်ပေါ်ထွန်းထွန်းလဲပေါ်ပေါ်ထွန်းထွန်းလဲတယ်ဘာတွေဘာတွေလဲနေတော့မိုင်မဲနော်အတွင်းဆက်ကလည်းဘာတွေလဲနေမိုင်မဲဩဒါဖြင့်ဒကာဓမ္မတို့ဘယ်မှာသာရင်ကျွတ်တို့မှာ သစ္စာလေးပါးနှစ်ပါးနဲ့လက်နေရတယ်ဆိုတော့ဥက္ကမကိုကျိုးနဲ့ရောပေါ့ဗျာမှန်ပါပါဒီထဲမှာအခုလို့ဆရာကောင်းသမားကောင်းနဲ့မတွေ့တော့ပါဘူးဖခင်နဲ့လည်းမတွေ့ရပါဘူးဆိုလို့ရှိရင်ဩတို့ဒီမိုက်ပြီးရင်ဆင်းရင်ဆင်းရပြီးရင်မိုက်ရင်မှန်ပါပါဒါပဲလက်မှန်ပါပါမိုက်ပြီးရင်ပါရမှာဆင်းရဲနေရင်ပါတော့မိုက်ပြီးရင်ပါမြင်မှာဆင်းရဲပါဖြုံးမှာဆင်းရဲမိုက်မယ်ဗျဆင်းရဲတွေကခိုးခြင်းဝဲခြင်းတိုက်ချင်လာတဲ့ ဆင်းရဲလို့မိုက်တာမဟုတ်လားမှန်ပါဗျာဂိုင်းဒါဖြင့်ဒကာဓမ္မတို့အခုချိန်မှာဆင်းရဲမှုနဲ့မိုင်မဲမှုသာလဲနေတယ်ဆိုတာသိကြကြပါလားသိကြပါဘူးဗျာအဲလိမ္မာမှုနဲ့ချမ်းသာမှု ခမည်းတော်ကနေဒီလျှောက်စိတ်ရောင်နေတော့မှမဝင်လာပါလားမှန်ပါပါလိမ္မာမှုရဲ့ချမ်းသာမှုကိုမဝင်လာဘူးတဲ့ဗျာမဝင်လာပါဘူးဗျာလိမ္မာမှုဆိုတာမကင်မှန်ပါပါတပည့်ကြမှန်ပါပါချမ်းသာမှုဆိုတာနိဗ္ဗာန်လိမ္မာမှုနဲ့ချမ်းသာမှုက လျှက်စစ်ရောင်လေးတောင်မှအဲ့ဒီရောင်လေးဖြတ်ခနဲ့လင်းတော့တောင်ခန္ဓာကိုယ်ထဲမှာမရောက်လာဘူးအခုတရားရတဲ့ဘုန်းကြီးကသေချာဟောလို့ခင်ဗျားတို့အလုတ်ကလေးလုတ်တဲ့အချိန်မှာလျှက်စစ်ရောင်လေးတော့ဝင်တာနော်မှန်ပါပါသဘောကျလားကျပါတယ်ငကူကဖြင့်မှောင်တိပါပဲမှန်ပါပါမိုင်မဲမှုနဲ့ဆင်းရဲမှုကြီးလှဲ့နေတာမှန်ပါပါကမောင်ပါလေလက်မှန်ပါပါဆင်းရဲမှုနဲ့လှဲ့နေတာပါဗျာ ချမ်းသာမှုနဲ့လိမ္မာမှုနဲ့ချမ်းသာမှုကတော့ဥပါဒေဘယ်တော့မှမလားမလားပါဘူးနာလိုက်တဲ့ဖြစ်ရှင်တရားဓမ္မတို့ဘာမလားတာပါလိမ့်မယ်ချမ်းသာမှုပါပါကဲတရားဓမ္မတို့မသေးချနဲ့အောင်ပြလိမ္မာမှုနဲ့ချမ်းသာမှုတွေတော့ရအောင်ယူအောင်မဟုတ်ဘူးလားမသေးပါနဲ့အောင်လို့တောင်းပန်လိုက်တယ်ရလို့ရှိရင်နေပါဦး ဘာရစေခြင်းလို့ဆိုတဲ့အိဗယ်ဥပရိပ်မိမလားဘာရစေခြင်းလဲအဲလိမ္မာမှုဆိုတာကတခါတော့ဝိဇ္ဇာဥဒ္ဒဘာရိဆိုတဲ့မဉဏ်လေးပေါ်လာတော့မှလိမ္မာမှုလေးရတော့မှချမ်းသာမှုနိဗ္ဗာန်ရမှာကိုဗျာမြင်ရကြုံရတွေ့ရခံစားရမှာကိုအဲ့တော့လိမ္မာမှုမှမရှိတဲ့ပုဂ္ဂိုလ်လည်းဥက္ကမောရဲ့ချမ်းသာမှုဘယ်နည်းနဲ့မှမလာဘူးမလာပါဘူးဗျာဒါပြန်အခုကိုเจ้าတော့ကိုသိပါပြီသိပါပါဘယ်လိုများသိကြပါလဲ မိုင်မဲမှုနဲ့ဆင်းရဲမှုပဲတဲ့နေပါလေနောက်ကလည်းဒါပဲဒါပါပါအခုရောဒါပါပါအင်းဒါဖြင့်ဒကာရမတို့အယုတ်သစ္စာနှစ်ပါးသာကျတော့ကိုယ်ပိုင်ရမှန်ပါဗျာအမြတ်သစ္စာနှစ်ပါးကိုယ်ပိုင်ကိုမရဘူးမရပါဘူးနာလိုက်တဲ့ဖြစ်ချင်းမှမပြောပါနဲ့အယုတ်သစ္စာနှစ်ပါးကတော့ကိုယ်ပိုင်ရကိုယ်ပိုင်ရအမြတ်သစ္စာနှစ်ပါးကတော့မရဘူးဖြစ်မှာဖြစ်ရလေဗျာကျွတ်တော့လောက်ဆိုရတဲ့ဖြစ် ကြုံခဲ့ရတာဖြင့်ရှိသေးရဲ့မရှိတော့မရှိတော့ဒါဖြင့်ဒီသံဃာကြီးကိုတကုလက်နေတဲ့သံဃာကြီးကိုဖြတ်ချင်လို့မိုင်မဲမှုနဲ့ရှင်းမှုကိုဒကာဓမ္မတို့လိမ္မာမှုနဲ့ချမ်းသာမှုမလာလို့ရှင်ဥက္ကမောင်ရေသွားဖို့သွားဖို့လို့သာဆိုပြီးတော့မှန်ပါဗျာဥဇာယံမဆိုနိုင်ဘူးလားမှန်ပါဗျာအမတန်နဲ့နာတော့မနော်မြင်တယ်ပါအမတန်နဲ့နာတော့မယ်ဆိုတာသဘောပါကြပါ ဂိုင်းဒါပြန်ခမည်းတော်အခုဆရာဘုန်းကြီးတရားဟောနေတာခမည်းတော်ရကျင်တဲ့ဥစ္စာလည်းသိပါဗလားသိပါသိပါရကျင်ကြတယ်ဒါရကျင်တော့နာကြတာဗျမှန်ပါပါတပည့်တော်လိန်လဲလိန်ပါဗျာကြီးဖျားချမ်းသာလဲရဗျာကြီးဖျားဆိုပြီးပင်မခံပြီးဒီကရလာကြရတာမှန်ပါပါအဲ့တော့ကိုရကျင်တာလေးကိုဖြင့်တရားဓမ္မတို့ကိုလို့ယူရင်ရပါတယ်နှီးတော့ပေးပါမယ်မှန်ပါပါ တပည့်ကြကိုရကျင်တာလေးကိုဖြင့်ရပါတယ်နီးတော့ယူကြပါဒီတိုင်းမြင်ခင်များတို့မိုင်းဝဲမှုနဲ့ဆင်းရဲမှုကြီးလဲနေကြမယ်ဆိုလို့ရှိရင်ဖြင့်အောက်တန္တရာသစ္စာနှစ်ပါးရှိနေတယ်မှန်ပါဗျာအောက်တန္တရာသစ္စာနှစ်ပါးသာရှိတော့မှန်ပါဗျာဟုတ်ပါဘယ်တန္တရာဤသစ္စာလဲအောက်တန္တရာသစ္စာပါအောက်တန္တရာသစ္စာကြီးပဲရှိတော့တယ်တန်တရာဖြတ်လန်းတန်တရာလန်းဆုံး တန်တဲ့ဖြန်လန်းလည်းမတွေ့တန်တဲ့လမ်းဆုံးကိုမတွေ့ပါဘူးဟာတဲ့ခါတဲ့ဒီကတိကိုမြတ်ရွှေတို့သိနာပါလားနာပါပါဒါဖြင့်ဒီနာတဲ့အဲမှာလည်းအခုပေးနေတဲ့ဆရာတော်ကလည်းပေးနေတာပဲခင်ဗျားတို့ကလည်းယူတော့ယူနေကြတာပဲပေးတဲ့ဆရာတော်ကလည်းပေးနေတာပေးပါယူတဲ့ဓမ္မတွေကယူယူနေကြပေမဲ့လေတဲ့ခင်ဗျားတို့ကစိတ်ချလက်ချယူရတယ်လို့မောင်းမင်းတယ်မှန်ပါ ပေးတဲ့ပုဂ္ဂိုလ်ကလည်းပေးတာပေးနေရတာငါပေးနိုင်သေးပေးနေပဲသူတို့တော့မယူယုံပေးနေမယ်လို့ဇွဲပဲလို့ပဲကောင်းကောင်းသူကလည်းသင်္မင်းလက်တွင်ခန္ဓာအပိဓာမှန်ပါပါခင်ဗျားတို့ကလည်းသင်္မင်းလက်တွင်ခန္ဓာအပိဓာ ဥက္ကမောင်မှန်ပါပါဗျာခဏအပိဓာမဟုတ်ဘူးလားမှန်ပါပါဗျာအချိန်ပိုင်းကြံတော့တာမဟုတ်လားမှန်ပါပါဘယ်အဲ့ဒီအချိန်ရှိရင်ခင်ဗျားတို့ဘယ်နည်းနဲ့ဒီကပေးပေးယူနိုင်မှာယူနိုင်ပါဘူးဒီကလည်းပြင်မလို့တဲ့အပိဓာခန္ဓာဖြစ်နေတော့ဘယ်လိုပဲမရမကပေးပါမယ်ဆိုညာတော်လည်းမပေးနိုင်ဘူးမပေးနိုင်ပါဘူးပေးနိုင်မှာမပေးနိုင်ပါဘူးအဲ့တော့ကိုမရမကအချိန်ရှိတဲ့အချိန်လေးမှာပေးတဲ့ပုဂ္ဂိုလ်လည်းတွန်းတွန်းပေး ယူတဲ့ပုဂ္ဂိုလ်ကတွတ်တွတ်ယူမှန်ပါပါဒီနည်းပဲကြံတော့မှန်ပါပါဒီပြန်နည်းကတော့ရှိကုန်မရှိဘူးရှိပါဘူးဗျာဥက္ကမရှိသေးရဲ့ရှိပါဘူးဘေးတဲ့ပုဂ္ဂိုလ်လည်းတွတ်တွတ်ပဲပေးရလိမ့်မယ်မှန်ပါပါယူတဲ့ပုဂ္ဂိုလ်ကမြန်မြန်မြန်မြန်တော့အင်မတန်မြန်မှရမယ်အင်မတန်မြန်မှရမယ်သိမင်းဆိုတာကတခြားဖောက်ပါဘူးခမည်းတော်ဤဆင်းရဲမှုကြီးဟာသေခြင်းဆင်းရဲမှုကြီးဟာခန္ဓာ၅ပါးကြီးပါပဲမှန်ပါပါ တပည့်ကြအဲ့ဒီသေခြင်းဆရာမှုကြီးကသူသားကြံ9ယောက်လို့ဥက္ကမောင်ဖရာကမဟုတ်လားဟုတ်ပါဗျာအဲ့တော့သူကတနေ့နေ့ဘွေဖောက်လိုက်တဲ့တနေ့ဒီဒီတစ်ဆက်ကမှဘွေမဖောက်ဘူးဟိုတစ်ဆက်ကမှဘွေဖောက်ရင်မယူနိုင်တော့ဘူးယူနိုင်ပါဘူးယူနိုင်ရဲ့လားယူနိုင်ပါဘူးအဲ့ဒါကြောင့်ဒကာဓမ္မတွေရဲ့မြန်မြန်လုပ်ပါမြန်မြန်လုပ်ပါဆိုတာကိုတဲ့ထူးထူးလဲလဲတိုက်တွန်းတယ်မှန်ပါပါဗျာရှင်းမလားရှင်းပါပြီနောက်တုန်းကလည်းအယုဆိုးခဲ့တာများခဲ့မှန်ပါ အခုလည်းရုပ်ဆိုးသေးဆိုလို့ရှင်ပြန်ဥက္ကမောကောင်းပါအောင်ကောင်းပါပါဗျာအယုတ်ဆိုတော့ပြင်ပေးမဲ့အချိန်လေးပြင်တတ်တဲ့ပညာလေးမြန်မြန်ယူလိုက်လို့ရှိရင်ဖြင့်ဒိမ္မာမှုနဲ့ချမ်းသာမှုကိုယ်ပိုင်ရသွားလို့ရှိရင်အေးဘောဆိုတဲ့ဥစ္စာကကိုယ့်ဟာကိုယ်ဆုံးမြတ်ချမ်းနိုင်ပါလေမှန်ပါပါ သဘောကျဒါပြန်ဒကာရမတို့အခုပရိစ္ဆသမုပ္ပါလှည့်ပြလိုက်တော့ဥက္ကမောင်ကြီးဘာတွေသာလှည့်နေတုံးနောက်တုံးကမယုတ်သစ္စာကဲသစ္စာလို့ပြောလိုက်စမ်းမယုတ်သစ္စာပါဘုရားမယုတ်သစ္စာပဲလှည့်နေတယ်သမုဒိယနဲ့ဒုက္ခပဲလှည့်နေတယ်နိဂရမကမလှည့်ပါဘူးဗျာဩအမတန်နာခဲ့ပါလားမှန်ပါဒကာရမတို့နာဘုံကဖြင့်ပြောကြရရှိသေးရလားရှိပါဘူးအမတန်မဆိုးရခဲ့တယ်ဆိုတော့သိပြီနော်သိပါပါဒါဖြင့် မိုင်မဲမှုနဲ့ရှင်းမှုဆိုတော့အမောင်သေးကြီးတပည့်တော်မွေးခဲ့ပြီးအမောင်သေးကြီးသေခဲ့ပါတယ်ဖေဟာမှန်ပါပါဒါပဲဒါပဲဘယ်လိုဆုံးရချမ်းမှန်ပါပါမွေးပြီးတော့မောင်သေးသေခဲ့ပါပါအလင်းဆိုလို့ရှိရင်မြူဇမှာမကြုံရခဲ့ပါဘူးလို့ဆိုရုံပဲရှိမှာမှန်ပါပါမြူဇမှာမကြုံရပါဘူးလို့ဆိုရမှာပဲဥဒ္ဒရင်ဆိုနိုင်မလားဆိုနိုင်ပါဗျာဒါဖြင့်ငဃာဓမ္မတို့ဒီသစ္စာနှစ်ပါးမပြတ်သေးကာလပတ်လုံးကျွတ်တို့ဖြင့်တဲ့ တန်လျာခရီးတယ်ဘုရားမှာဒုက္ခိတခရီးတယ်ဒုက္ခိတလည်းဖြစ်ပြန်ခရီးကလည်းသွားလျှောက်နေရပြန်တော့လေဥက္ကမောင်ပဲချမ်းသာပါလေလားသူကလည်းခရီးလားမဆုံးတဲ့ပုဂ္ဂိုလ်သွားရတာလည်းဒုက္ခိတဒုက္ခိတကခရီးလားမဆုံးတာလို့ဆိုးတာတော့ဖြင့်တကယ်တော့ခြေတော့ကလည်းကျိုးနေတယ်ထောနေထောနေနဲ့သူသွားရမယ့်အိမ်ကလည်းအဝေးကြီးကြံသေးတယ်ဆိုရင်ဖြင့်ဒီလိုဟာ အဲသိရတာကောင်းလေဦးမယ်သဘောကျဒီမှာလည်းဓမ္မတွေသံလျာခီးတဲ့ဒုက္ခိတကြီးတွေသွားနေရတဲ့ဥစ္စာရတန်းကရပ်ပါတော့ဆိုတိုင်းဆိုနိုင်မလားဆိုနိုင်ပါဘူး။ဂိုင်းတိုင်းပြောကြပါစို့တဲ့ကိုเจ้าတော့ဖြင့်ကိုသိကြပါပြီနော်။ကဲကွာတဲ့ဒီဥစ္စာငါလက်တယ်ငါရှာပါတော့မကွာဆိုတော့ငိုင်မဲမှုနဲ့ရှင်းမှုကြီးလှဲ့နေတဲ့ဥစ္စာတခြားမဟုတ်ဘူးဟေ့တဲ့။ အဝိဇ္ဇာတဏမချုပ်လို့ဖြစ်နေတာမှန်ပါပါဘောလားမှန်ပါပါဒီမှာငဲမှုနဲ့ဆင်းရဲမှုကြီးလဲနေရတာဘာဖြစ်လို့ပါလဲအဝိဇ္ဇာတဏမချုပ်လို့ပါဗျာအဝိဇ္ဇာတဏမချုပ်လို့ဖြစ်နေရတာလေဒကာဓမ္မတို့နာလိုက်တဲ့ဖြစ်ချင်းအဲ့တော့ကွာတော့ငါမင်းတို့ကိုနားအမြင်နဲ့ဖြင့်သေသေးချာချာပြောပါမယ်တဲ့မင်းတို့စဉ်းစားပြီးခိတ္တနားထောင်ပါအောင်တဲ့အလုံးမလုံးခင်မှန်ပါ ငါအဲ့ဒါသဗ္ဗိဉာဏ်ဉာဏ်နဲ့ကြည့်တယ်မင်းတို့မိုင်မဲမှုနဲ့ရှင်းမှုသာလဲနေတာဝိဇ္ဇာတဏမချုပ်လို့ရှင်းနေတဲ့ဥစ္စာကိုငါသဗ္ဗိဉာဏ်ဉာဏ်နဲ့ကြည့်လိုက်တော့သမုဒ္ဒရာရေကြီးဆိုတာရှိတယ်ကွာတရားဓမ္မတွေအနောက်နိုင်ငံသွားတဲ့ပင်လယ်ကြီးတွေမရှိလားဗျာရှိပါပါဗျာအဲ့ဒါကြီးတွေက၆ဖို့မြင်သေးတယ်တဲ့မင်းတို့မိုင်မဲမှုနဲ့ရှင်းမှုဆိုတဲ့ဥစ္စာဆုံးဖို့ရငါမမြင်ဘူးတဲ့မှန်ပါပါဗျာပင်လယ်ရေခမ်းဖို့မြင်သေးတယ်ကွာ မင်းတို့မိုင်မဲမှုနဲ့ဆင်းရဲမှုဆုံးဖို့ငါမမြင်ဘူးတဲ့ဥက္ကမောမှန်ပါပါဘုရားညာနဲ့ပြောလိုက်တာမှန်ပါပါသဘောပါကြမှန်ပါပါပင်လေကြီးပါတဲ့ခမ်းဖို့သူမြင်တယ်ခမ်းဖို့သူမြင်တယ်တဲ့နေငါးဆင်းထွက်ခမ်းတယ်กว่าတဲ့မင်းတို့မိုင်မဲမှုနဲ့ဆင်းရဲမှုငါအဆုံးမမြင်ဘူးတဲ့ဘာဖြစ်လို့လဲဝိဇ္ဇာတဏမချုပ်လို့မှန်ပါပါရိမ့်မိလားရိမ့်ပါပါမြတ်မို့တောင်ကြီးဒီမာရီမြေကြီးတွေရှိတယ်အဲ့ဒါကုံဖို့ပြောက်ဖို့ငါမြင်ပါတယ်กว่า ကဘာပြတ်တယ်ဆိုနေခွန်ဆွမ်းတော့ထွက်ဒါတွေကုန်ပြကြပြီဘာမှမကြံတော့ဘူးကွာအဲ့ဒါမြင်သေးတယ်မင်းတို့မိုင်မဲမှုနဲ့ရှင်းမှုဇတ်သိမ်းမှုငါမမြင်ဘူးဟုတ်ကဲ့မောင်မှန်ပါပါမြင်ရတယ်လားမမြင်ပါဘူးခေါင်းဆောင်တုံးလို့မေးတဲ့အခါကျတော့အဝိဇ္ဇာတဏမချုပ်လို့မှန်ပါပါသဘောကျဘာမချုပ်လို့ပါဝိဇ္ဇာတဏမချုပ်လို့ဝိဇ္ဇာတဏမချုပ်လို့တယ်ဒကာဓမ္မတို့နာလိုက်တဲ့ဖြစ်ချင်းနော်ဒီနေ့တော့ပြန်ဝိဇ္ဇာနဲ့တဏတော့ပြန်ချုပ်တဲ့နည်းကိုပဲပေးပြီး ဒကာဓမ္မတွေကို လေးစားစွာနဲ့ပဲအလုပ်ခိုင်းရမှာပဲမာပရိမြေကြီးတို့မြင်းမို့တောင်တို့ပျောက်ဖို့မြင်သေးတယ်ဒကာဓမ္မတွေမိုင်မဲမှုနဲ့ဆင်းရဲမှုခဏချင်းလှည့်နေတဲ့ဥစ္စာ ကုံလိမ့်မယ်ပြတ်လိမ့်မယ်ဒီဒုက္ခဆုံးလိမ့်မယ်ဆိုတာငါမမြင်ဘူးဟေ့ဘုရားကဘုရားကတန်ရုပ်ပါဠိတော်နော် သူကမှတဲကြောက်เสียကောင်းပါလားကောင်းပါဘူးဘာကြောင့်တော့မေးတဲ့အခါကျတော့အဝိဇ္ဇာတဏှာက မချုပ်လို့မိုင်မဲမှုနဲ့ရှင်းမှုလှဲ့နေရတာမှန်ပါဘူးရှင်းမလားရှင်းပါဘူးဘာမချုပ်လို့ပါလဲဝိဇ္ဇာတဏှာဒါရင်မြေကြီးပြောက်เสียရှိတယ်တဲ့မြင်းမို့ပြောက်เสียရှိတယ်သမုဒ္ဒရာရေခမ်းเสียရှိတယ်မင်းတို့မိုင်မဲမှုရှင်းရမှုစခန်းတပ်ဖို့ရငါမမြင်ဘူးတော့ကြကြပါဘူးနင့်နာလိုက်တဲ့ဖြစ်ချင်းတရားဓမ္မတို့ အမှန်တမ်းကြောက်เสียကောင်းနေပြီနော်အမှန်တမ်းကြောက်เสียကောင်းနေပြီဓမ္မတွေခွန်ကြီးအမိဖာတွေလည်းနေတယ်ညီကောင်မောင်နှမတွေလည်းနေတာသိလို့မျက်လုံးလေးဒီတိုင်းများမှိတ်လိုက်လို့ရှင်းရင်ခင်ဗျားတို့သုကတိဆိုတာမမျောလင်းနဲ့နော်မှန်ပါဗျာသုကတိမမျောလင်းနဲ့ဘုံဆိုရင်တခါတည်းပဲလေးပဲရောက်တော့မှန်ပါဗျာအမှန်တမ်းကြောက်เสียကောင်းမှန်ပါဒါကြောင့်ဒကာရမတွေလည်း6ဟောတဲ့တရားလို့မအောင်မင်းနဲ့တဲ့တနေ့လုံးဝိပဿနာဉာဏ်လေးက တနေ့လုံးအကုသိုလ်ဖြစ်နေတာနဲ့ဆိုလို့ရှိရင်ဥပဒနာဉာဏ်ကခွန်းရမဟုတ်နဲ့တဲ့လျှက်စစ်တစ်ချက်လင်းတော့ခင်ဗျားတို့မထေမိဘူးတဲ့မှန်ပါဗျာဥက္ကမောင်ထေမိပါထေမိပါဗျာအဲ့ဒီတော့ကဲမာလေးကနည်းနည်းလေးနော်ပို့မာတွေကအများကြီးအပေပို့မာတွေကအများကြီးဆိုတော့မျောလင်းချက်မရှိလို့မြန်မြန်မိုက်ဆိုင်ဖို့ဆိုင်လှုပ်လိုက်တရားဓမ္မတို့တစ်ချက်တင်းရင်ဖြင့် ခဏခဏပြောတယ်ကြောက်ခဲရေကြဘယ်တော့မှမပေါ်ဘူးတဲ့မှန်ပါဗျာပေါ်နိုင်ရမြင်ရလားမြင်ပါဗျာအဲ့ဒါကြောင့်ကိုဟာလင်းနဲ့ကိုတင်းတိမ်ပြီးကြလားတော်တော့ပေါ်တန်တော့ပေါ်တလောက်ဆင်းဖြင့်သေပြောပြီးလို့များ မောင်းဝဲလိုက်ပါနဲ့တကယ်မဆက်အောင်လုပ်ပြပါမှန်ပါဗျာရှင်းမလားရှင်းပါဗျာတကယ်မဆက်အောင်လုပ်ပြကြပါတဲ့ဒါအမြင်ကျဲခြင်းနဲ့ဘုရားကလည်းဟောဆရာသမားကလည်းဘုရားရှိခိုး ဉာဏ်တွေယူပြီးဒီကလာပြောတာဖြစ်နေတော့ပေါ်ပေါ်ကလေးနဲ့ဩတို့တော်တော်သေးရဲ့သေးပြောပြီးသေးပြောပြီးမြတ်သူများပြောတဲ့ညာနဲ့သွားပြီးမလုပ်လိုက်ပါနဲ့သောတပတ္တိမေမရသေးသေးကာလပါတော့ဘယ်ဟာမှစိတ်မချရမှန်ပါပါဟုတ်ကဲ့မောင်နားလားပါဗျာစိတ်မချရသေးဘူးစိတ်မချရသေးဘူးအပယ်လေးပါသောတပတ္တိမေမကြတဲ့ပုဂ္ဂိုလ်မှန်လို့ရှိရင်အပယ်လေးပါမသွားနိုင်တဲ့ပုဂ္ဂိုလ်ရလို့ရှိဘူးကွာမရှိပါဗျာသဘောပါလားဒါရင်ဒါဖြင့်ဒကာဓမ္မတွေဒီမဲ့ဆိုင်ဖို့ရလဲ မနေ့ကပြောတော့အမှန်တန်ရှင်းမှန်ပါဘူးဥက္ကမောင်တို့ကြားတယ်မနေ့ကဟမ်မှန်ပါပါသစ္စာတရားနာပြီးအစ္ဆဒခန္ဓာကိုယ်မှာဒုက္ခသစ္စာမြင်အောင်နှလုံးသွင်းလိုက်ပြီးတာပဲကွာဆိုတော့တတ္တပရိမရဘူးရမလွယ်ဘူးလားမလွယ်ပါဘူးမနေ့ကပဲဟောပါတယ်ကောင်းနေတာဖြင့်ဒကာဓမ္မတို့ကဲအခုပြောတာကောဘုရားဟောတာရောဆရာသမားပြောတာရောယုံကြည်ကြပါယုံကြည်ပါပါဘုရားဩတို့မှာကိုးစားရအားထားရလက်ကైမရှိသေးပါလားမှန်ပါပါ အပယ်စိတ်ချရတယ်လက်ကင်မရှိသေးပါဘူးလုံလည်းပါအောင်ဒါပြင်လက်ကင်လေးမြဲအောင်ဒကာရမတို့စိတ်ချရအောင်လုပ်လိုက်စမ်းပါဦးစိတ်ချရအောင်လုပ်လိုက်စမ်းပါဦးဆိုတာဥက္ကမောင်းမိမိပါလိုပဲဘုရားသခင်ကိုရမကြီးဟာအလွန်တိုက်တွန်းရှာတယ်မှန်ပါဗျာအလွန်တိုက်တွန်းရှာပါတယ်တဲ့မင်းတို့အတွက်ကွာတဲ့အကုန်ကဲတင်နိုင်မယ်ဆိုလို့ရှိရင်ဗျာဟောဒီကလန်တွေကိုရှေ့စိုက်ထောင်ထားဟိုးဘက်ဆက်ကြလာထအောင်လှန်နေပြေတော့ဒီပေါ်မှာငါအာရမောက်ပြီးပြေးပြီးဟိုဘက်ကိုမင်းနဲ့ရောက်ရင် ငါရောက်သွားမယ်လို့ဆိုရင်ငါသိခံပြီးအရောက်ကူးမယ်တဲ့ဟိုဘက်ရောက်ရင်မင်းတို့အကုန်နိဗ္ဗာန်ကဲတင်နိုင်တယ်ဆိုလို့ရှိရင်ငါကူးရတယ်ဒါလောက်တော့တနာတယ်သူကဟုတ်ကဲ့မောင်ငါပါပါနဲရစေငါလားဗျာကြီးကျယ်အမှန်တန်ကြီးကျယ်တယ်ဆိုတာသိနေတယ်အဲ့ဒီကြီးကျယ်တဲ့ညာနဲ့ပြောနေတာလို့မှတ်လိုက်စမ်းပါမှန်ပါပါကြီးကျယ်တဲ့ညာနဲ့ပြောနေတဲ့ကိုရောကြီးဖြစ်လေသောကြောင့်မမရလို့ရှင်စိတ်မချလိုက်ပါနဲ့မှန်ပါပါဘုဒ္ဓကသေပြောပြီလို့ရက်သေးကပြောပြောရွာသေးကပြောပြော ဘုခမမယုံနဲ့မှန်ပါဗျာသရုကပါရိစ္ဆဝိပ္ပမုတ်တော်လို့ဘုရားက ဟောတာကဘာဝတ္တဒါသနာသံ္မရာယာဆိုတော့သောတာပတိမေနဲ့နိဗ္ဗာန်မြင်မှအပေလေးပါးကိုမကြတာလို့ပြောထားပေါ့ဥပါရင်ရဖြစ်ပြင်ဘာသူများပြောတာယုံကြလူသေးလားမလိုပါဘူးဗျာဘာဝတ္တဒါသနာသံ္မရာယဒါသနာသံ္မရာယသောတာပတိမေနဲ့နိဗ္ဗာန်ကိုမြင်သည်နဲ့တကွမှန်ပါဘူးသရူဝပါရိစ္ဆဝိပ္ပမုတ်တော်အပေလေးပါးမှလွတ်တယ် ဒါမြင်မှလွတ်တာကွာဒိပညာကလွတ်တယ်လို့ဟောရတာမဟုတ်ပါဘူးဒိပညာယာယီတာလွတ်တယ်အမြဲလွတ်လို့ဟောရတာမဟုတ်ပါဘူးအဲ့ဒါတွေထောက်ကြည့်တော့မှာဩတို့ဆရာဘုန်းကြီးကလည်းဒါရအောင်လုပ်တယ်တို့မှဒါဒီလက်ကင်မှမရှိသေးလို့ရှင်ဖြင့်တခါတခါရမှလက်ကင်မရှိတဲ့အိဗယ်နဲ့အတူတူရောက်နေပါဘောလားဆိုတာကဥက္ကမမှတ်ရလိမ့်မယ်မှတ်ရပါဘူးဥစ္စာရင်တော့မှတ်တတ်ဘူးလားမှတ်တတ်ပါဘူးအဲ့တော့ ကိုဟာလင်းနဲ့ကိုဘ누구ကဘာပြောပြောခုဆရာသမားပြောတာနဲ့ဘုရားဟောတာဆိုမှတ်လိုက်မှန်ပါဘူးခေါင်းကသာဝတ္တဓသနာသံ္မရာယဆိုတာဘုရားကဟောတာမှန်ပါဘူးဓသနာသံ္မရာယသောတပတိမဲ့နဲ့နိဗ္ဗာန်ကိုမြင်နေနေတကွာမှန်ပါဘူးဘာဝတကွာသာလျှင်သရဝပါရိစ္ဆလေးပါးသောဘယ်တော့မှဝိပမုတ်တော်လွတ်သည်ဟောတိဖြစ်နိဗ္ဗာန်သောတပတိမဲ့ကလေးရမှာမှန်ပါ မင်းတို့အပယ်လေးပါးမှာလွတ်တယ်ဆိုတာသေသေးချာချာပါကြံတန်ငါအေးပြီစိတ်ချပြီကျွတ်တော့တော့အပယ်မသွားဘူးလို့ဒီလိုလုံးမနေနဲ့ကွာမှန်ပါပါဆိုတော့လေးစားစွာပြောတဲ့စကားမှန်ပါပါဆိုရိုက်ကလားမှန်ပါပါဒါဒီပါဠိလည်းဥက္ကမတို့လည်းရပါတယ်ရပါပါဥဇယံတို့လည်းရပါပါရပါတယ်တဲ့အဲ့တော့ဒါကကိုရမေကြီးကိုယ်တိုင်ထောက်ခံတဲ့ပါဠိမဟုတ်လားဗျာမှန်ပါပါ ကဲသူကိုယ်တိုင်ထောက်ခံတဲ့ပါဠိလေးဖြစ်နေတော့ဩဒါရမတို့ဒီအပေလေးပါးမှလွတ်ပါကလားဆိုတဲ့ဥစ္စာဥပါဒံသိကြပါလားသိကြပါဘူး။ဒါကြောင့်ဘုရားပါပြောပြောမင်းတို့တော့ကွာစာလေးကြည့်ပေးလေးကြည့်နေမင်းတို့ကတော့သူတော်ကောင်းစိတ်ကလည်းများပါပြီနဲ့မင်းတို့တော့အပေလေးပါလွတ်ကောလို့သူများပြောတာညာနဲ့ယုံနေနဲ့မှန်ပါဗျာရှင်းမလားရှင်းပါဗျာသူများပြောတာညာနဲ့ယုံယုံမယုံနဲ့ကိုယ်ကိုယ်တိုင်ဒုက္ခချုပ်တဲ့နိဗ္ဗာန်ကို ကိုညာနဲ့မြင်အောင်လုပ်ပလိုက်မှန်ပါအဲ့ဒီလိုဆိုရင်တော့သူများပြောတာလဲဝမ်းမသာနဲ့တော့ကိုယ့်ဟာကိုယ်စိတ်ချလိုက်မှန်ပါဥက္ကမောင်ကျင့်납ပလားကျင့်납ပါအဲဒီနေ့တော့ဒီရအောင်တော့ဖြင့်ဒကာဓမ္မတွေပြောတော့ပြောရမှာပဲတဲ့ဒါရင်ကိုလာခဲ့တဲ့ဖြစ်ထွေအယုတ်ဆိုးတဲ့ဇက်ကြီးခင်းလာခဲ့တာတော့ဖြင့်ကျေနပ်ပလားကျေနပ်ပါဘူးဗျာဘာတွေများလဲနေတဲ့ကမိုင်းမိုင်းကျေနပ်ပါဘူးလိမ္မာမှုနဲ့ချမ်းသာမှုဘယ်တော့မှတွေ့ခဲ့သလဲတွေ့ခဲ့ပါဘူးဗျာကဲဥက္ကမော မိုင်မမှုနဲ့ဆင်းရဲမှုတော့တလဲစီတဲ့မှန်ပါပါဗျာလိမ္မာမှုနဲ့ချမ်းသာမှုကမတွေ့သေးဘူးပါဗျာလိမ္မာမှုဆိုတာမခင်ချမ်းသာမှုဆိုတာနိဗ္ဗာန်ဘယ်တော့မှမရခဲ့ဘူးတဲ့အဲ့ဒီတဲ့ကောကတပည့်တော်တို့ပြင်ဗျာပယ်နေရတာသိကြပါတယ်ဆိုတာဥပါဒေဘာညင်းကြလို့သေးတယ်လို့ပါပါဗျာဟုတ်တယ်မိုင်မမှုနဲ့ဆင်းရဲမှုကြီးလဲနေရဆိုတော့မိုင်မမှုဆိုတာကအကုသိုလ်တရားတွေဆင်းရဲမှုဆိုတာကခန္ဓာရတဲ့ဒုက္ခတွေအပေလေးပါးရောက်ရတဲ့ဒုက္ခတွေဥက္ကမောမှန်ပါပါဗျာဒါတွေမဟုတ်လားဗျာမှန်ပါပါအဲ့တော့ ချမ်းသာမှုနဲ့လိမ္မာမှုနဲ့ချမ်းသာမှုကဘယ်တော့မှမတွေ့ဘူးလို့ဆိုထားသဖြင့်လေဘယ်တော့မှမညာလဲကျွတ်တို့မပေါ်ဘူးမှန်ပါဘယ်တော့မှချမ်းသာမှုဆိုတဲ့နိဗ္ဗာန်ကိုလည်းအမြန်အပြည့်လည်းမရဘူးဘူးမှန်ပါတဘောကြကြပါဘူးအဲ့တော့ကျွတ်တို့အယုဆိုးလာခဲ့တာတွေဒီစမသိရင်တော့ဖြင့်မိုင်းမဲမှုနဲ့ရှင်းမှုလမ်းပြန်သွားနေဦးမှာပဲမှန်ပါရှင်းမလားရှင်းပါဘူးခိုင်ပညာစင်ကြစို့ပင်ချင်းစင်ချင်းရှိသေးတယ်မှန်ပါ ဘယ်နဲ့ဘယ်နဲ့သတိပေးတော့မြန်မြန်လားနင်းနေလားမြန်မြန်ပါဟာနင်းနေကြတော့တယ်ဗျနေပြီးတော့တွေအလကားဖြစ်ကုန်ပြီအခုကတေကန်ကြီးတွေလုံနေရတာနေပြီးတော့တွေကပြီးခဲ့ပြီအခုအခုတရားနာလာကြတဲ့ပုဂ္ဂိုလ်တွေတရားဟောတဲ့ပုဂ္ဂိုလ်တွေကယနေ့လားနှစ်ပြန်လားသမားကနားနေတာမှန်ပါဥက္ကမောင်အချိန်ပိုင်းပါအချိန်ပိုင်းလို့တဲ့ပုဂ္ဂိုလ်တွေဆိုတော့တရားဓမ္မတို့များများလို့သလားနည်းနည်းလို့သလားနည်းနည်းပါအဲနည်းနည်းလေးမှ တာယသမီးရှိပွားရေးကရှုပ်ပြီးဒီကလာနေဦးမယ်ဆိုလို့ရှိရင်တော့ဩလာရလန်းပြန်ရုံပဲရှိတော့တယ်လာရလန်းကအဖေကဘူးပြန်တော့လေအဲ့ဒီပဲပြန်ရတော့မယ်ဆိုတာဥက္ကမောင်သိကြသွားလိမ့်မယ်အဲ့ဒါကြောင့်ခမည်းတော်ကသားတွေသမီးတွေဆွေတွေမျိုးတွေနဲ့နင်တို့အတွက်ငါတို့အတွက်ရှုပ်လိုက်တဲ့ဖြစ်ချင်းမပြောပါနဲ့တော့မရှုပ်ပါနဲ့ကိုယ်စားကိုယ်သိမ့်စမ်းပါလို့သတိပေးလိုက်ပါတယ်မှန်ပါပါဘုရားဥဇာရင်သူများအတွက်ဒီထည့်ပြီးစကားပြောမနေစမ်းပါနဲ့ နောက်ကဒကာဓမ္မတွေရောကိုကိုမိုင်မဲမှုနဲ့ဆင်းရဲမှုမှမသိရသေးတဲ့ဆိုမှမိုင်မဲမှုဆင်းရဲမှုပွားတာတွေလျှောက်ပြီးဒီကလာ90တောင်းတွေးနေလို့တော်ပါမလားတော်ပါဘူးကဲဒါနဲ့ကိုစားကိုသိမ့်ပါဒီပြညာတွေအပူတွေအပူတွေအပူတွေဆိုပြီးထားရစမ်းပါမထားရဘူးလားခင်ဗျားတို့ထားပြအောင်ထားထားပြအောင်ထားပါတဲ့ထားပြအောင်ထားပါကဲဒါဖြင့်ဒကာဓမ္မတို့မိုင်မဲမှုနဲ့ဆင်းရဲမှုဟာဘယ်ကလာသလဲလို့လက်သေးရှာတော့ မြေကြီးမြင့်မှုတောင်ပျောက်เสียရှိသေးတယ်တကအဝိဇ္ဇာတဏမပျောက်ရင်လာနေမှာပဲမှန်ပါပါဘာလဲတော့အဝိဇ္ဇာတဏရှင်းမလားရှင်းပါဘယ်နဲ့ကြောင့်ဒီအဝိဇ္ဇာတဏကလည်းဘတ်တော်တွေကိုမိုင်မဲမှုဆင်းရဲမှုလှဲ့အောင်လုံးနေပါလိမ့်မလို့လို့မေးဖို့မလိုဘူးလားလိုပါပါအဲ့တော့မင်းတို့ကအတုတဝါပုထုဇဏောဖြစ်နေတယ်တဲ့အကြမ်းအမြင်မရှိတဲ့ပုထုဇဉ်ဖြစ်နေလို့မင်းတို့ဒီလိုကြုံနေရတာမှန်ပါပါ ပေါ်ပါလားကွာဘာပုတ်ဘာပုတ်ကိုဖြစ်နေလဲအတုတဝါပုထုဇနောဖြစ်နေလို့မိုင်မဲမှုနဲ့ဆင်းရဲမှုတွေလဲနေရတာတဲ့အဝိဇ္ဇာတနာကျိုးဆွဲသလိုကနေရတာတဲ့ဘာကြောင့်တုံးဆိုတော့မှအတုတဝါပုထုဇနောအကြအမြင်ကလည်းမရှိပုထုဇဉ်ကလည်းဖြစ်အကြအမြင်မရှိဆိုတာကတော့အကြလည်းမရှိဘူးဆိုတော့ဉာဏ်နာမရှိဘူးအမြင်မရှိဘူးဆိုတော့ဉာဏ်မျက်စိမရှိပါဘူး ဒါဖြင့်ညာမျက်စိနဲ့ညာနာမရှိဘူးမှန်ပါဘူးသဘောကျဘာမရှိတာညာမျက်စိညာမျက်စိနဲ့ညာနာမရှိဘူးတဲ့တခါပုထုဇဉ်တဲ့ပုထုဇဉ်ဆိုတာကိလေသာပေါ်များတာကိုပုထုဇဉ်ဆိုတယ်မှန်ပါဗျာညာမျက်စိနဲ့ညာနာမရှိတဲ့အထံအမိုက်ကပေါ်သေးတယ်ကွာတဲ့မှန်ပါအဲ့ဒါကြောင့်ဝိဇာဒနာမချုပ်တာဒါကြောင့်ပိုင်မဲမှုနဲ့ဆင်းရဲမှုလဲနေရတာမှန်ပါဘောဗလာအကြောင်းကျိုးတွေ ကမောင်ဇက်ခင်းလာတာကတော့ဆိုးပါလားဟုတ်ပါပါဘုရားဟုတ်ပါတယ်အဲ့ဆိုးပြီနော်ဟုတ်ပါပါကဲမိုင်မဲမှုနဲ့ဆင်းရဲမှုဒီတရားဓမ္မတို့ပရိစ္ဆေသမုပ္ပါမိုင်မဲမှုနဲ့ဆင်းရဲမှုကြီးလဲနေရတာဘာကြောင့်လဲဆိုတော့အဝိဇ္ဇာတဏမချုပ်လို့သဘောပါဘုကမပါတဲ့အဝိဇ္ဇာတဏမချုပ်လို့ပါအဝိဇ္ဇာတဏဘယ်နဲ့ကြောင့်မချုပ်ပါလိမ့်မလို့ဆိုတော့အတုတ္တဝါဘုဒ္ဓအတုတ္တဝါဘုဒ္ဓဇနောဆိုတဲ့တရားဓမ္မတို့မျက်လုံးကနာပင်ကိလေသာပေါ်တဲ့လူဖြစ်နေလို့မှန်ပါပါ မျက်လုံးကနာပင်ကိလေသာပေါ်လို့ပါဗျာရှင်းမလားမျက်လုံးကရောကံပါပါနားရရောအဲကိလေသာကပေါ်ပါအမှန်ရမျက်လုံးနဲ့ကံတယ်နားရပင်တယ်မိုက်လိုက်တယ်ဖူဆန်လို့ဆိုတော့သွားရောပေါ့ဗျာမှန်ပါဗျာဥပါဒံသိလွန်နေပြီဗျမှန်ပါဗျာဒါကြောင့်အတုတ္တဝါပုထုဇနောဆိုတဲ့ဥစ္စာပေါ်လာတယ်ဒါပြန်အတုတ္တဝါပုထုဇနောဖြစ်သွားတော့ကို မျက်လုံးမရှိညံမျက်လုံးမရှိညံနာမရှိပဲနဲ့ကိလေသာပေါ်တဲ့ပုဂ္ဂိုလ်တူတယောက်ဖြစ်ပြီးဒီကလာနေတာနေတော့ကိုတဲ့ခမရတဲ့ဒီကားလဲဆံဝိဇ္ဇာနဲ့တဏှာကမချုပ်ဝိဇ္ဇာတဏှာမချုပ်တော့ခန္ဓာတန္တရာကမိုင်မဲမှုနဲ့ဆင်းမှုသာလှဲတော်တယ်ခန္ဓာတန္တရာလေမှန်ပါပါကျင်းတ်ပလားကျင်းတ်ပါဘူးအကြောင်းကျိုးသုံးခုဆက်ပြနေကြနော်မှန်ပါပါကဲမိုင်မဲမှုနဲ့ဆင်းမှုပဲလားဥက္ကမောကြီး ဝိဇ္ဇာတဏှာကလာတယ်ဝိဇ္ဇာတဏှာကလာမှန်ပါပါအဝိဇ္ဇာတဏှာကဘယ်ကလာတော့အာသုတဝါအဲဉာဏ်ဒီညာမျက်လုံးညာနာမရှိတဲ့ကိလေသာပေါ်တဲ့ပုထုဇဉ်ဒါဖြစ်ခဲနေတယ်တရားဘောမြတ်သံဃာဒါတွေဖြစ်နေတယ်ရှင်းမလားကောင်းပြီဒါဖြင့်ဓမ္မတို့အဲ့ဒီပုဂ္ဂိုလ်ကိုဘုန်းကြီးကဘုရားကြီးကိုယ်စားလှုပ်ပြီးတယ် သုတဝါရိယတာဝကောဖြစ်အောင်လုပ်တော့မှန်ပါပါဘာလုပ်ပေးမှထင်သုတဝါရိယတာဝကောအဲအသုတဝါကသုတဝါဖြစ်ရတော့မယ်မှန်ပါကုတုဇနောကအရိယတာဝကောဖြစ်ရတော့မှန်ပါအရိယတို့ဤတပိဖြစ်ရတော့မှန်ပါဒီလိုဆိုလို့ရှိရင်ဖြင့်သုတဝါဆိုသဖြင့်ညာငယ်လုံးနဲ့ညာနာရတော့မယ်မှန်ပါအရိယသာကောဆိုတဲ့ပြင်ကိလေသာခေါင်းပါတဲ့ပုဂ္ဂိုလ်ဖြစ်သူရောက်ရတော့မှန်ပါပါအဲ့ဒါရောက်မှနေရာကြတော့မယ်ဆိုတာသဘောကျကျပါပါဒါဖြင့်ဓမ္မတို့ သုတဝါရိယသာကောဘက်ကိုအခုကူးရင်ကူးမကူးလို့ရှိရင်ဖြင့်ခင်ဗျားတို့မျက်လုံးကန်းနားပင်ဟုတ်လားကိလေသာပေါ်တာနဲ့အဝိဇ္ဇာတဏမချုပ်မချုပ်တာနဲ့ပဲမိုင်မဲမှုဆင်းရဲမှုဆိုတဲ့ခန္ဓာတန်ត្រာလှည့်ကြပြီတော့အကြောင်းကျဆက်မိပါဆက်မိပါအဲကြောင်းကျဆက်မိတော့မှဒကာဓမ္မတို့ကဲကျွတ်တို့ပြင်းပြင်းနည်းလေးကပေါ်ဗလားနှလုံးထဲပါပဲပြင်းကြတာသုတဝါရိယသာဝကော သုတ္တဝါမျက်မျက်ပါပါသုတ္တဝါဆိုတာမျက်စိရောနာရောညံမျက်ညံမျက်စိညာနာရှိရမှန်ပါပါအရိယသာကောဆိုတော့ကိလေသာပေါ်များတဲ့ပုဂ္ဂိုလ်ဖြစ်မှာကိလေသာခေါင်းမတဲ့ဖြစ်သူရောက်သွားပြီသဘောကျဒါပြန်သုတ္တဝါအရိယသာကောဖြစ်အောင်လုပ်ကြမှန်ပါပါခိုင်းလာပြန်ဓမ္မတို့ ဒီလိုမှမဟုတ်တော့ဘူးရှင်မြင့်မို့တောင်ပျောက်เสียရှိကျွတ်တို့ဒီမိုင်မဲမှုနဲ့ဆင်းရဲမှုလှည့်နေတဲ့ဥစ္စာမပြကျင်တ်ကြအမှန်တန်ဆိုးရနေတယ်နော်ဆိုးပါပါဘယ်နဲ့ကြောင့်တော့ဒီဥစ္စာအတုတဝါဘုထုဇနောဖြစ်ရပါလိမ့်မလဲလို့မေးတဲ့အခါကျတော့ဒကာတော်မတို့လွန်ခဲ့တဲ့နှစ်ကလည်းဟုတ်ပါလိမ့်မယ်မှန်ပါပါဟုတ်ပါအိုးမင်းတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်ကွာတဲ့ ဘာဖြစ်နေတယ်ဆိုတာမင်းတို့ကပုံရမ်းရိုင်းကိုငါခိုင်းတယ်လို့လည်းမင်းတို့မအောင်မိပါနဲ့တဲ့ဘုရားခင်ကိုရမေကြီးကမင်းတို့ဖြစ်ရှင်ကတော့ဟောဒီကခြေတိုင်းနဲ့တူတူကွာတပတ်ကြဒီဘက်ကကျိုးနဲ့တူတူကွာဒီဘက်ကဘာပါလဲခြေတိုင်းအင်းခြေတိုင်းဒီဘက်ကဘာပါလဲကျိုးပါတဲ့ဒီဘက်ကဟောတယ်လေဘတ်တယ်နော်ဒကာတော်ကရိမ့်ပြီအဲ့ဒီမှာ ခွေးမှာလေဘတ်တက်ပြီးဒီကာလနေပါတယ်တဲ့လေဘတ်နဲ့ကျိုးနဲ့လည်းဆက်လိုက်တယ်ဒီကခြေတိုင်းနဲ့ဆက်ထားတော့ဒီခွေးကလက်ပြီးဒီလိုဖလက်တာပြေးတယ်ဘယ်မှဒီတိုင်းမကျွတ်ဘူးတဲ့မှန်ပါပါတပည့်ကြခွေးရဲ့ကိုလေဘတ်တက်ထားတယ်ဥပဒေကလေဘတ်နဲ့တကားကျိုးနဲ့လည်း ဆက်သွယ်လိုက်လေဗျာဆက်သွယ်ပြီးကြလားမြဲလာဆိုတော့တိုင်မှာချီးလိုက်လေဗျာဒီခွေးဒီပြင်းကြီးစွန့်လိုက်ဒီနေရာကျင်ငယ်စွန့်ဟောမြဲပါဘူးအဲမွေးတော့ဟောမြဲပါဘူးသေတော့ဟောမြဲပါဘူးဩဒီခွေးဒီကားလဲရှင်ဖြစ်စဉ်ကဖြင့်ဥက္ကမောအတော်ရုပ်ဆိုးဆိုးပါပါဒီတိုင်နာကလည်းမခွာနိုင်ဒီကျိုးလည်းမပြဒီလည်းဘကလည်းမပြုတ်ဩခွေးတွေတွေခွေးနေနေရတာဒါပါလားမှန်ပါဗျာသဘောပါကြအာပါ ခွေးသေးသေးခွေးနဲ့နေခဲ့ရတယ်ဆိုတော့နောက်ကဒါပဲတဲ့အဝိဇ္ဇာတဏမချုပ်တဲ့ပုဂ္ဂိုလ်နေပုံကဟောဒီခွေးသေးသေးပြီးခွေးနေနေတာပဲတဲ့မှန်ပါဘူးဟုတ်ကဲ့ဘယ်တော့မှဖះဟောတော့ဆိုဟုတ်ကောဟုတ်ဘူးလားတရားတော်သေသေးချာချာစဉ်းစားပါတဲ့တန်တရားထဲမှာခေါင်းကဆင်းရဲမှုနဲ့မိုက်မဲမှုနဲ့ဆင်းရဲမှုနဲ့ပဲချိန်ကုန်ရတယ်ဆိုတော့ဟောဒီခွေးတိုင်းกว่าသဘောကျပါလား ဘယ်လိုဘ누구တဲ့ဟောရီခွေတယ်ဟောရီဟောရီခွေဟာသူ့မှာလေဘက်ကလည်းတတ်ထားတယ်လေဘက်နဲ့ကျိုးနေရလဲဆက်နေတယ်ပြီးတော့စိုက်ထားတဲ့တိုင်ကြီးကိုလည်းကျိုးနေတာခြီးပြီးသားဖြင့်ဒီခွေးဒီကားလည်းရှင်မွေးတော့ဒီဒီကျိုးနဲ့ဒီတန်လန်းနဲ့ဒီလေဘက်နဲ့မွေးလာတာပဲဒီတိုင်ကြီးပါမွေးလာပြီဒီနေရာနေဒီနေရာသေးဒီနေရာကျင်းချင်းဆွန့်သဘောကျဘယ်မှမရွှေ့နိုင်ဘူးဘလောက်များနစ်နာတယ်ဆိုတော့ပေါ်ကြဟုတ်ပါဘူးဥက္ကမောင်ရေဒါဖေရဥပမာပေးလိုက်မှန်ပါ အဲ့ဒါကဲဒီထဲမှာစဉ်းစားကြည့်စမ်းကြရမတို့မိုင်မဲမှုနဲ့ဆင်းရဲမှုနဲ့ပဲချိန်ကုန်နေတယ်ဆိုတော့ပေါ်ပါလားပေါ်ပါပါဘုရားခိုင်းတာဖြင့်ဒကာရမတို့ကျွတ်တို့ဖြင့်ဘုရားသခင်ကိုရမေကြီးကလေဘတ်တက်တဲ့ခွေးကျိုးနဲ့တန်လန်းကြီးနေပြန်တယ်တိုင်လည်းရှိသားပြန်တယ်ဆိုတော့ကျိုးတစ်ဆုံးမှတပါဘယ်မှမသွားတတ်တဲ့ခွေးတော့အမှန်ဖြစ်နေပြီမှန်ပါပါဖြစ်သေးဘူးလားဖြစ်ပါတယ် gain ဒီလောက်တောင်ကျွတ်တို့ဒီ အနေကဖြင့်ခွေးနေနေပြီးဒီကလာခွေးသေးသေးတဲ့ဆက်ကြီးခင်းခဲ့ရပါတယ်ဆိုတဲ့ဥစ္စာဖြင့်မှန်လာပြီသဘောကျဘယ်လိုနေခဲ့ရပါလဲခွေးသေးသေးခွေးသေးသေးအဲခွေးလို့နေခွေးလို့သေးခဲ့ရတယ်ဆိုတာတသံနေရာလုံးမှာပဲမှန်ပါဗျာသဘောပါဟောရကဘုထုဇဉ်အတုတဝဘုထုဇဉ်တော့ခွေးကခွေးကပါလေအတုတဝဘုထုဇဉ် အဲ့ဒီခွေးမှာတဲ့တရားဓမ္မတို့တဲ့ဒိဋ္ဌိတည်းဟူသောငါငါငေါ့ဆရာဆိုတဲ့ဒိဋ္ဌိလည်းပါကြီးကဒီခွေးရှိနေတယ်မှန်ပါပါကိုကိုကိုငါထင်နေတယ်ဆိုမရှိဘူးလားရှိပါဘူးဒါပြန်ခွေးမှာဗာကြီးတတ်တာဒိဋ္ဌိလည်းပါတတ်ဒိဋ္ဌိလည်းပါတတ်ထားတဲ့အခါကျတော့ကိုကိုကိုမခင်ဘ누구ခင်မလဲဆိုပြီးဒီကလာတဏှာချိုးကလည်းတခါတော့ပါလားမှန်ပါပါ ဘောကြဒီတဏှာကျိုးကလည်းကိုယ်ကိုယ်ကိုခင်တယ်ဆိုတဲ့ဖြင့်ခန္ဓာ၅ပါးဤသို့ခြိတိုင်နဲ့ဆက်နေတယ်ခန္ဓာ၅ပါးကိုယ်ကိုယ်လောက်တာဘူးခွေးကဘုဒ္ဓဇံပုဂ္ဂိုလ်ဗျာအသုတဝဘုဒ္ဓဇနာပုဂ္ဂိုလ်ခန္ဓာ၅ပါးခြိတိုင်တဏှာကကျိုးဒိဋ္ဌိကလည်းဗကဲတရားဓမ္မတို့ခွေးကဘာပါလဲဘုဒ္ဓဇံလည်းဗကတဏှာက အဲခန္ဓာကကျိုးတဲ့ခန္ဓာ၅ပါးကအဲခန္ဓာ၅ပါးရှိတိုင်းမှာတဏှာရိဟုသောခင်မှုကျိုးနဲ့ငါ့ကိုထင်းနေတဲ့တခါတဲ့ဒိဋ္ဌိဟာတဲ့ဒီခွေးသိဥသောပုထုဇဉ်ပုဂ္ဂိုလ်မှာဘယ်တော့မှမပြုတ်ဘူးတဲ့အတုတဝါပုထုဇဉ်ပုဂ္ဂိုလ်မပြုတ်တော့ဘူးတဲ့ပြုတ်သေးရလားမပြုတ်ပါဘူးအတုတဝါပုထုဇဉ်ပုဂ္ဂိုလ်မှာပြုတ်သေးရလားမပြုတ်ပါဘူးခက်လိုက်တယ်ဖြစ်ချင်းအခုလည်းမပြုတ်သေးလို့ခက်သေးမှန်ပါဗျာ အခုလည်းမပြုတ်သေးလို့ခက်ပါသေးတယ်ပြုတ်အောင်လုပ်ကြစမ်းပါအောင်ဆိုတာကိုသတိပေးပါရဲမှန်ပါဗျာလှုပ်ချိန်မရောက်သေးဘူးလားရောက်ပါဗျာလှုပ်ချိန်ရောက်ပြီလှုပ်ချိန်ရောက်ပြီဥဝရေမှန်ပါဗျာကိုင်းသံဃာထဲမှာတပည့်တို့ဘယ်လိုနေရပါလဲခွေးနေနေခွေးသေးသေးကြရပါရဲဖေ။ပေါ်ကြလားမှန်ပါဗျာမှန်ဗျာဘယ်လိုနေကြကြခွေးနေနေခွေးနေနေကြပါဗျာအဲ လည်းပါကောပြုတ်ပါရဲ့မပြုတ်ပါဘူးကျိုးကပြတ်ပါရဲ့မပြတ်ပါဘူးတိုင်ကောကျိုးပါရဲ့ကျိုးပါဘူးဒီတိုင်ပဲလဲပါပြေးရအင်းသေးတော့ရောဒီတိုင်ချေရင်သေုံမမဟုတ်လားစားတော့ကောဒီတိုင်ချေရင်မစားဘူးအင်းအနာပေါက်တော့ကောဒီတိုင်ချေအင်းမြုပ်တော့ကောဒီတိုင်ချေမွေးတော့ကောဒီတိုင်ချေအမလေးတရားဓမ္မတို့ဘယ်လိုများနေကြလဲဘယ်လိုများသိခဲ့ရပါလဲမလို့ဆိုတာပြန်ပေါ်တော့ပါဘူးခွေးနေနေပြီခွေးသေးသေးခဲ့ရပါတယ်ခင်ဗျာ ဘုထမောင်ပေါ်ပြီပေါ်ပါဗျာဘယ်လိုများပေါ်ကြတော့ခွေးတင်ခွေးတင်နေရပါဗျာခွေးတင်နေပြီခွေးတင်တည်ခဲ့ရပါတယ်ဖះဆိုတာလက်ဘလက်ဘရမမရုပ်ခဲ့ရပါဘူးကျိုးလည်းဘရမမကျိုးပါဘူးတိုင်လည်းဘရမမကျိုးခဲ့ပါဘူးဒီတိုင်လက်ပတ်ပြေးတဲ့အတုတဝါဘုထုသတော်နဲ့ပဲတည်ခဲ့ရပါတယ်ဖះလို့ဆိုဥပါရန္တာအလျှောက်လွဲသလားမလွဲပါဘူးလွန်လုံးပါလားတရားဓမ္မတို့လွန်လုံးပါလွန်လုံးနော်ကဲအတုတဝါဘုထုသတော်ဆိုတော့ ဥက္ကမောစဉ်းစားအကြမြင်မရှိတော့ငါကိုလို့ခန္ဓာငါးပါးမထင်ဘူးထင်ပါဗျာငါကိုငါမခင်ပဲဘ ᱹ ခင်မလုံးလို့ဘောခင်တဲ့တဏှာဟောလာမလားလာပါဗျာဒါပြန်ခန္ဓာငါးပါးကြီးကိုလည်းသူစွန့်နိုင်သေးရလားစွန့်နိုင်ပါခန္ဓာငါးပါးအိစ္ဆာခန္ဓာဒုက္ခခန္ဓာပဲမဲ့နိဗ္ဗာန်ဉာဏ်နဲ့မဲ့သင်္ခါရုပ္ပခဉာဏ်နဲ့စွန့်လိုက်ပြီ မင်းမဉဏ်နဲ့မီးရှို့ပြစ်ပြီးလို့စွန့်နိုင်ရလားအမစွန့်နိုင်တော့ခန္ဓာငါးပါးခြေတိုင်းကလည်းခံလိုက်တာလွန်လို့တဏှာကျိုးကလည်းခံလိုက်တာလွန်လို့ဒိဋ္ဌိကျိုးကလည်းငါဟာလို့ဆွဲထားဒိဋ္ဌိလည်းဘက်ကလည်းငါဟာလို့ဆွဲထားတယ်မြင်းနေအတုတော်ဘုဒ္ဓဇနောဖြစ်တော့ဒါကြီးလည်းဖြုတ်နိုင်သေးရလားမဖြုတ်နိုင်တော့လေပတ်နဲ့ခွေးနဲ့ဟာကျိုးနဲ့တိုင်နဲ့ဟာလှဲ့တာပြေးနေတာသဘောပါလဲ့တာပြေးနေရတော့ကို ဩတပည့်တွေလိုဖြစ်ရှင်လေနောက်တုန်းကဘယ်လိုများဖြစ်ခဲ့တုန်းပြောစမအောင်ဗျာငါဘိညာမင်းနဲ့မပြောဘူးဘိညာနဲ့ပုဂ္ဂိုလ်သတ္တဝါနဲ့ပြောရင်တော့ဖြင့်ဒါတော့မမှန်ဘူးဒီအဘိဓမ္မာနင်းနဲ့တကယ်ခန္ဓာဖြစ်ရှင်နဲ့ပြောပါမယ်လို့ဆိုလို့ရှိရင်ဖြင့်ဥက္ကမောကြီးခွေးနေနေခွေးတွေတည်ခဲ့ရတာပဲလို့ကပြောရုံပဲမှန်ပါဗျာတပည့်ကြလားစကြဝဠာတွေမန္တတွေတရားမင်းကြီးတွေမြမမင်းကြီးတွေဆိုတာကတော့ဖြင့်သူလည်းခွေးပါပဲတဲ့ ဥက္ကမောင်စဉ်းစားစမ်းမှန်ပါပါအတုတဝါဘုဒ္ဓဇနောဟုတ်မဟုတ်ဟုတ်ပါပါဗျာဒါဖြင့်ငါကိုဆိုတဲ့ဒိဋ္ဌိလည်းပဲရှိမရှိရှိပါပါဗျာသူကိုသူခင်းတဲ့တဏှာကျိုးရှိမရှိရှိပါပါဗျာဒုက္ခနာငါးပါးစွန့်နေရလားမစွန့်နေဘူးလားမစွန့်နေချီတိုင်းမြဲတယ်မှန်ပါပါဒါဖြင့်ပုဂ္ဂိုလ်တ attva ဖြစ်နေပြန်မြင်းမျိုးတော့ဖြစ်ခဲ့တာမှန်ပါတယ်တဲ့ဓမ္မသဘောနဲ့ပင်ကိုအစ်စ်ကိုပြောရလို့ရှင်းဖြင့်တပည့်တော်နောက်တုန်းကဘာဖြစ်ခဲ့သလဲဆိုခွေးနေနေခွေးသေးသေးခဲ့တယ်မှန်ပါပါဗျာ ဒါပဲဖြေရဘယ်လိုဖြေကြပါဒါဖြင့်ယခုလိုသိဉာဏ်ရှိတဲ့ဘဝမှာဇမသိမ့်တော့ပါဘူးဆိုရင်ဥဝရေဒီခွေးဆက်ကိုမသိမ့်ကြတာပဲသိမ့်တယ်ပါဗျာဘာမသိမ့်ဉာဏ်ရတာခွေးဆက်မသိမ့်ဘူးအမှန်ခွေးဆက်တော့သိမ့်ဖို့သိမ့်တယ်မှန်ပါဗျာ ဒကာရမတို့ခွေးနဲ့နေခွေးတွေသေးတဲ့ကြောင့်များဘာနှမျိုးကျရှိရှိသေးလားရှိပါဘူးဒါရင်ဘယ်လိုလုပ်ကြမလဲခွေးနဲ့နေခွေးတွေသေးတဲ့ချက်ကိုဖြင့်တပည့်ရတို့ဖျားဒီဘွားကဒီဘွားကသိမ့်ပြစီတော့မြန်ဆုံးနည်းနဲ့သိမ့်ပြစီတော့လို့ဆိုဖို့ရတယ်ခင်ဗျားတို့အချိန်ရောက်ပါပြီရောက်ပါပါတတန်တရားလုံးကလည်းဒီတိုင်းကြီးမှာဝှဆင်းပြီးကြတာဒီလိုဘာမပြုတ်ဖဲနဲ့ဒီကျိုးမပြတ်ဖဲနဲ့တခါတည်း ဥပါဒေသေခြင်းစိုးကြည့်သေးခဲ့မသေးခဲ့ဘူးလားမသေးပါဘူးဘုရားဘုရားမောင်ရှင်း납ပါလားရှင်း납ပါဗျာကောင်းပြီဒါဖြင့်ဒကာရမတို့ဒါဖြင့်ဒိဋ္ဌိဖြုတ်မှတဏှာပြတ်မယ်မှန်ပါပါတဏှာပြတ်မှလည်းခန္ဓာတဏှာပြတ်မှသာလင်တဏှာမရှိမှလည်းခန္ဓာကိုမလို့ခြင်းမဟုတ်ဘူးမှန်ပါပါဒါဖြင့်ဒကာရမတို့အလုံးမလုံးရလို့ရှင်မရဘူးမှန်ပါပါအလုံးလုံးတော့မယ်ဆိုလို့ရှိရင်လည်းဘယ်ကစရမလို့ဆိုတော့အတုတ္တဝါပုရုဇဏယုပ္ပ အတ္တတော်သမနုပါဒိဝေဒနာအတ္တတော်သမနုပါဒိဆို အာဒိဋ္ဌိဆွဲလို့ဖြစ်နေတာဟေ့ဆိုတော့ဒိဋ္ဌိအရင်ဖြုတ်กว่าဘုရားဟောပြန်တာဘာလဲတော့ဒိဋ္ဌိဖြုတ်กว่าအတုတော်ဟာဘုရုဆိုတော့ခင်ဗျားတို့ပါဠိတော်ရှင်းကျင်လာကြည့်ဥက္ကမောင်တို့နော်တွေ့တဲ့ဂျုံတဲ့အခါပေါ့ဗျာယူပါအတ္တတော်သမနုပါဒိဝေဒနာအတ္တတော်သမနုပါဒိယူပါယုတ်ကိုအတ္တတော်ငါဟုသမနုပါဒိရှုနေယောဟာငါပဲဝေဒနာငါပဲလို့ဒီလိုရှုနေတဲ့ အဲ့ဒါကြောင့်ဒီလေကောင်းပြုတ်တာကွာဒီကျိုးမပြတ်တာကွာတပည့်ကြဒါဖြင့်ဒိဋ္ဌိမပြုတ်တဲ့အတွက်အနာကြီးနာပြီးခွေးနေနေခွေးတွေသေးခဲ့ရသဘောပါဟုတ်လားဘာမပြုတ်လို့ပါလဲဒါဖြင့်ရှင်းဥစွာဘာလုပ်ရမလဲဒိဋ္ဌိပြုတ်ရတော့မယ်ဆိုတာဥက္ကမောင်ကြီးလေးစားစွာမှတ်တော့ဒါပါဠိတော်တိုင်းပြောတာပါဘုရားဥက္ကမောင်ဘာတိုင်းပြောတာပါဠိတော်တိုင်း အတုတဝါဘုဒ္ဓဇနောတဲ့အတုတဝါဘုဒ္ဓဇနောဆိုတော့ရှင်ဗျအတုတဝါဘုဒ္ဓဇနောဘာလို့တက်တယ်ဆိုယူပါအတ္တတော်သမုပ္ပါဒတိယူပါယုတ်ကိုအတ္တတော်ငါးဝိသမုပ္ပါဒတိရှိဝေနာဝေနာအတ္တတော်ငါးဝိသမုပ္ပါဒတိရှိဆိုခန္ဓာငါးပါးငါလို့သမုတ်နေတယ်ကွာငါလို့တကယ်ထင်နေတယ်ဆိုတော့ तू ဒိဋ္ဌိပါဒံရှိမနေဘူးလားရှိပါပါဒါဖြင့်ဒိဋ္ဌိလည်းပါကြီး तू ပြုတ်သေးရလားမပြုတ်ပါဘူးဒါဖြင့်ဒိဋ္ဌိလည်းပါမပြုတ်တဲ့ခွေးနဲ့ကျွတ်တွနဲ့တူးနေတယ်ဒိဋ္ဌိရှိလို့ရှိရင်ဖြင့် ငါကိုရှိလို့ရှိရင်ငါကိုတော့ငါခင်ရလိမ့်မယ်ဆိုတော့တဏှာလာတော့မယ်လာပါပါဒီတဏှာဘုရုခင်မာလို့ဆိုတော့ငါကိုခင်မာဆိုတော့ခန္ဓာ၅ပါးခြေတိုင်းသွားဆက်မှန်ပါပါမဆက်ဘူးလားဒါဖြင့်ခန္ဓာ၅ပါးဤသောခြေတိုင်း၌တဏှာဤသောကျိုးဒိဋ္ဌိသောလက်ပတ်တတ်ထားတဲ့အတုတဝပုရုဇဏောခွေးတွေကားလို့ရှင်ခွေးနဲ့နေပြီးတိုင်ကြီးဆင်းပြီးခွေးတွေသေးမှတော့ဘာမှမရှိဘူးကွာရှိပါဘူးအဲ့ဒီအဖြစ်ကမျက်မှောက်တောင်ကြီးမိလောင်လို့ပျောက်เสียရှိသေးတယ်ခွေးနဲ့နေခွေးတွေသေးပျောက်လိမ့်မယ်လို့ငါဟောဘူးတဲ့ မှန်ပါဗျာဘလောက်များဆိုးသွားတယ်ဆိုတော့ပေါ်ကြဗလားမှန်ပါဗျာဒကာရမတို့တသံဝေကရအောင်ပြောတာမဟုတ်ပါဘူးဖြစ်စဉ်ဒီတိုင်းပါမှန်ပါဗျာဘယ်လဲဆိုကြမှာဖြစ်စဉ်ကိုက်ပါဗျာဖြစ်စဉ်ကိုက်ဆိုတာသဘောကျကျပါဗျာကောင်းပြီဒါဖြင့်ခင်ဗျားတို့သေးသေးချာချာဒီဥစ္စာမဖြုတ်လို့ရှိရင်တော့ဖြစ်ကိုမဖြစ်တော့ဘူးဆိုတဲ့အဓိပ္ပာယ်ဖြင့်ရှင်းအောင်လင်းအောင်လုပ်ကြစို့တော့ဆိုတော့ဒါဖြင့်လေဘက်ကိုအရင်ဖြုတ်ရလိမ့်မယ်မှန်ပါဗျာလေဘက်ဖြုတ်ရင်မတော်တော်ကျယ်သွားပြီကျယ်သွားပါ လေကောဖြုတ်လိုက်ရင်မဥက္ကမောင်တော်ကျေသောပြီကျေပါဘူးဝါရေမှန်ပါပါကျေသောပြီနော်မှန်ပါပါလေကောဖြုတ်လိုက်ရင်နည်းနည်းလွတ်လာပြီမှန်ပါပါခိုင်းတယ်ကောဖြုတ်လိုက်ရင်ကျိုးနေလိုက်လို့တန်ခန္ဓာငါးပါးတိုင်ကြီးနဲ့လဲဝေးသွားပြီဒါဖြင့်ဒိဋ္ဌိလေဘဖြုတ်လိုက်ရင်ဒီခုကလွတ်လိုက်ရရမှန်ပါပါသဘောကျဒိဋ္ဌိမပြုတ်သေးရင်မရသေးပါဘူးမရသေးပါဘူးဆိုတာသဘောကျကိုင်းဒါဖြင့်ဒိဋ္ဌိအရင်ဖြုတ်ကြစို့ဒိဋ္ဌိအရင်ဖြုတ်ကြစို့တော့ဆိုတော့လွယ်ပါတယ်ဓမ္မတို့ ဘာအရင်ဖြုတ်ရမယ်ဆိုတော့ပေါ်ကြပေါ်ပါဘူးအဲဥပမာမလို့လေဘအရင်ဖြုတ်ပေါ်ပြီဟုတ်လားမြန်မာလိုပြန်လိုက်တော့ဒိဋ္ဌိဒိဋ္ဌိအရင်ဖြုတ်ဆိုတော့ဒိဋ္ဌိဖြုတ်ဖို့ဆိုတာကတော့ပရိစ္ဆေသမုပ္ပါအစသိရင်ဒိဋ္ဌိပြုတ်ပြီမှန်ပါဒိဋ္ဌိပြုတ်တယ်ဆိုတော့ဘာပါလိမ့်ပရိစ္ဆေသမုပ္ပါအစသိရင်ဒိဋ္ဌိပြုတ်ပါတယ်ဆိုတော့သိကြပါလားသိပါပါအစကိုတခါတော့သိအောင်ဥက္ကမမေးအောင်ဖမ်းတော့မှန်ပါ ဥပါဒံပါလဲတော့အစမေ့အောင်ပါအစမမေ့ရင်ဟိုအဆုံးကြမှာမေ့နိုင်မယ်ဆိုတာတော်တော်ခက်တယ်ကဲဒါဖြင့်ဓမ္မတို့ကျွတ်သန္တာမှာဒီကနေပြီးကလာကိုယ်ရင်ကိုယ်ရလေးတွေးလိုက်စမ်းပါတဲ့နော်တွေးစိတ်ကလေးမပေါ်ဘူးလားအဲဒီတွေးစိတ်ကလေးကဟိုကကိုယ်ရင်ကိုယ်ရကိုဒီဥသောအကြောင်းကြောင့်တွေးစိတ်ကလေးပေါ်တာတွေးစိတ်ကလေးမပေါ်သေးဘူးလားပေါ်ပါဘူး အဲ့ဒီတွေးစိတ်ကလေးကဒကာဓမ္မတွေတဏ္ဍာမှာဝိညာဉ်နဲ့ခန္ဓာလို့ဆိုပါတယ်တွေးစိတ်ကလေးကဘာပါလဲဝိညာဉ်နဲ့ခန္ဓာပါဗျာဩဒါဖြင့်ငါလားဝိညာဉ်နဲ့ခန္ဓာလားဝိညာဉ်နဲ့ခန္ဓာပါဗျာလည်းဘာပြုတ်ချင်မဘူးခမောငါလားဝိညာဉ်နဲ့ခန္ဓာလားဩဝိညာဉ်နဲ့ခန္ဓာဟောဟောဝိညာဉ်နဲ့ခန္ဓာမို့သိတာဗောဗျာအိမ်မှာဘယ်နေရာမှာပါထားတယ်ဘယ်နေရာမှာဘ누구ရှိတယ်ဘယ်နေရာမှာဘ누구အိတ်နေတယ်ကလေးတွေပြန်ဘယ်နေရာခုလောက်ရှိအိတ်လောက်မဲအစရှိတည်နဲ့ ဝိညာဉ်နဲ့ခန္ဓာနဲ့ဆင်ញံလိုက်တဲ့အခါကျတော့ဟိုကအာယုံကြောင့်ဒီဆင်ញံတဲ့စိတ်ကလေးမပေါ်လာဘူးလားပေါ်ပါဘူးအဲဆင်ញံတဲ့စိတ်ဘာခန္ဓာဖွဲ့ကြမလဲဝိညာဉ်နဲ့ခန္ဓာအဲဒါငါလားသူလားဝိညာဉ်နဲ့ခန္ဓာလားဩဘုခမောင်ရေဒိဋ္ဌိပြုတ်ပြုတ်သွားပြီသဘောကျတဘာပြုတ်သွားတာလားဒိဋ္ဌိပြုတ်သွားဖွင့်ရတော့ဘာပြုတ်သွားလေဘာပြုတ်သွားတယ်ဆိုတဲ့ကအတော်ကျယ်ဝန်းတော့အတော်ကျယ်ဝန်းတော့ဘုခမောင်ရေမှန်ပါပါ ကဲဝိညာဏခန္ဓာလေးဒကာဓမ္မတွေကဝိညာဏခန္ဓာလို့ပေါ်တော်လို့သိတဲ့ပုဂ္ဂိုလ်ဟာအကျင့်ပုဂ္ဂိုလ်ဟာဖြစ်ချင်းသိထိုပုဂ္ဂိုလ်ချုပ်ချင်းလည်းသိတာပဲမှန်ပါပါကဲဝိညာဏခန္ဓာပေါ်တယ်လို့သိတော့သိတဲ့စိတ်ကလေးပေါ်တော့ဝိညာဏခန္ဓာရှိသေးရဲ့မရှိပါဘူးမရှိတဲ့အခါကျတော့ဒကာဓမ္မတို့ဝိညာဏခန္ဓာဟာဖြစ်ပြီးပြတ်တဲ့သဘောလေးမပေါ်လာဘူးမှန်ပါပါအင်းဖြစ်ပြီးပြတ်တဲ့သဘောလေးရှိနေတော့ကိုဒကာဓမ္မတို့သိတဲ့အတိုင်းတဲ့ဖြစ်ပျက်ကိုမြင်သွား မမြင်ဘူးလားဖြစ်ပြမြင်တယ်ဆိုတဲ့ကဒကာဓမ္မတို့ဒိဋ္ဌိက ပြုတ်တော့ကိုဒိဋ္ဌိကပြုတ်တဲ့ခါကျတော့ဖြစ်ပြဆိုတဲ့ဥစ္စာကအနိစ္စလားဟုတ်ပြီဒုက္ခရောဟုတ်ပါဘူးအနတ္တရောဟုတ်ပါဘူးဒုက္ခသစ္စာဟုတ်ပါဘူးဒုက္ခသစ္စာကဟုတ်တာပဲဆိုတာသဘောကျအဲ့တော့ဒုက္ခသစ္စာဒုက္ခသစ္စာမှာမဂ္ဂင်၅ပါးနဲ့သိနေတဲ့ကအဝိဇ္ဇာကလည်းမရှိတော့ဘူးအဲဒုက္ခသစ္စာမှသိနေလို့ခင်တဲ့တဏှာရှိသေးရဲ့မရှိပါဘူး ဝိညာဏခန္ဓာလို့သိနေတော့ဒိဋ္ဌိကရောရှိသေးရဲ့လားမရှိပါဘူးဟာဒါဖြင့်ဒကာဓမ္မတို့ခန္ဓာ၅ပါးကိုခိုင်နေထင်းနေတဲ့ဥစ္စာကြီးလားအနိစ္စဒုက္ခအနတ္တဖြစ်သွားတော့တိုင်လိုက်ကျိုးမှန်ပါဘူးခင်တဲ့စိတ်မရှိသောကြောင့်ကျိုးလို့ပြတ်တယ်ဝိညာဏခန္ဓာဖြစ်ပြပဲလို့သိလိုက်တဲ့ဖြင့်ဒိဋ္ဌိကရောရှိသေးရဲ့လားမရှိပါဘူးအဲ့ဒီမှာဒကာဓမ္မတို့ဖြစ်ပြမြင်မှပေါ်လာတဲ့ပရိစ္ဆေသမုပ္ပါအစကို သိပြီးတဲ့ကာလအဆုံးအစအဆုံးသိလိုက်ရင်ဥက္ကမောင်ပြီးတာပဲမှန်ပါဘူးဘောလာတဲ့ပရိစ္ဆေသမုပ္ပါယီအစအဆုံးသိရမှာအစကဖြစ်တာအဆုံးကအဲပရိစ္ဆေသမုပ္ပါယီအစကိုလည်းမြင်ကြည့်အဆုံးကိုလည်းမြင်ကြည့်လိုက်ပြီဆိုမှဖြင့်ဒါဝိညာဉ်နဲ့ခန္ဓာပေါ်တာဒါဝေဒနာခန္ဓာပေါ်တာလို့မသိဘူးလားသိရင်ဒိဋ္ဌိပြုတ်ပြီသဘောကျလားအဲ့တော့အပြက်ကလေးမြင်လိုက်တဲ့အခါကျတော့ဩဒီဥစ္စာဒီခိုင်နာမြဲတာလားပျက်စီးဖောက်ပြန်တာလားပျက်စီးဖောက်ပြန်တာ အဲတိုင်ကြီးလည်းကျိုးသွားပြီခင်သေးရလားမခင်ပါဘူးအမခင်တော့တဏှာလည်းဒကာဓမ္မတို့ကျိုးပြတ်သွားတာမှန်ပါဘူးဒါပြန်ဒကာဓမ္မတို့ဘယ်တရားပေါ်လာလားပြိဿသမုပ္ပါပေါ်လာတိုင်းပေါ်လာတိုင်းဖြစ်ဖြစ်ရှုပေမှန်ပါဗျာအဲဒါဖြစ်ဖြစ်သည်ဒုက္ခသစ္စာမှန်ပါမြင်တာသည်အဲတဏှာနဲ့ဒိဋ္ဌိပြတ်သွားတာသည်သမုဒိယသေးတာသမုဒိယသေးတာသဘောကျလား သူတို့မရှိတဲ့အတွက်နောက်ပရိစ္ဆသမုပ္ပါမဆက်တာကဟောဒီလိုဆိုရင်ပြီးတာပဲဒါဖြစ်တဲ့တလုံးဟာအကုန်နိုင်တယ်လို့မှားရှင်းမလားကဲယနေ့ဒီရင်တော်ကြပါ